39ချိန်မြောက်နော်တင်ပါဗျာ39ချိန်မြောက်ဒါဝိပဿနာလုံပေးတရားအနေနဲ့ဟောကြားလာတာဦးဇင်းတို့သာသနာတော်နှစ်2560နဲ့၄ခုနှစ်ကောဇာတက္ကတိ1383ခုနှစ်ဘုလာပြည့်ကျော်10ရက်နေ့2021မေလ6ရက်ပေါ့ လေးရှိမှာ။ဒါကြီးလေးရှိမှာတော့9ရက်နေ့ညခင်းအချိန်ကာလမှာဒါ39ချိန်ညဝိပဿနာလုပ်ပင်တရားဟောကြားနာကြားကြရအောင်။ဒါဒေသနာတော်ကိုမဟောကြားသိမီဒေသနာတော်ပိုင်းရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုပူဇော်ပထမရှိခိုးကြရအောင်။ကြောင့်မလို့တို့အလုံးသောတရားနာပရိသတ်ပေါင်းတော်ကောင်းတွေကလည်း ဘုရားရှင်ဘုံတော်ကိုစာရှိတော့စိတ်ဝင်ထုံပြီးတော့ဗုဒ္ဓနုဒတိဘာဝနာပွားများရင်လည်းအကျိုးသေးစွာနိုင်ကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပတိပါစုတိယဝိဟတံဒါကာရံ အထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏီကာမကမနန္တညာနံနရာနရာသမောတရဏံလောကု လောကီ နလီသောစီဘောကိုလိုလာတောင်းတကြကုန်သောစိတ်ထားမြတ်သူနလူမြမတတဝါတို့ဤစုဝေရလည်းဖြစ်တော်မူထသော ဒီတတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာတိနေရှင်သော စေတလည်းရှိတော်မူထသောပညာပတိပါစုတိယသစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တအရတမတိဟုသောပညာတန်ဆောင်သမီးအောင်လည်းရှိတော်မူထသော ဝိယတန္တာကာရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ပုံဉာဏ်မြင်တုံးအောင်ယုဒံပညာဝိဇ္ဇာတိဟုသောမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထာသောအထာဝီကာမံလူနာမြမတတဝါတို့၏အစည်းအပေါ်ကို အလွန်လိုလားတောင်းတတော်မူထာသော ဝိယတန္တာကာရံတစ္ဆာလေးရတရားမြတ်ကိုအထာဝီကာမံလူနာမြမတတ္တဝါတို့၏အစည်းအပွားကိုအလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဇုံကုန်အလုံးစုံသော ဂုံတိန်တကိုစည်းစိမ်ချမ်းသာကြုံငါရွယ်ဆောင်တော်မူတတ်ထသောကာရုဏီကလူနာမြမတတ္တဝအမြတနာจิตကင်မာကရုဏာတော်ခြင်းလည်းပြစ်တော်မူထသောဧကံဇာတိယဇပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသော အနန္တညာနန္တဗိညုတဉာဏဇာတာဆုံးပัญจမရှိသောဉာဏ်တော်လည်းရှိတော်မူထသောတဟံဗုဒ္ဓံဒုဒုဂုံဤဆုံးလင်းပေတရှင်တော်မြတ်ဖရာကို မဟန်တရားဟောတရားနာ အမိမက်ကိုဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုးမှန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ ဒီအဲ့တော့ဦးဇင်းတို့39ချိန်မြောက်ဝိပဿနာလုံပင်တရားကိုစပြီးတော့ဟောကြနာကြကြရအောင်ဘုရားရှင်ကိုရှိခိုးပြီးတဲ့နောက်ပြီးတော့ဦးဇင်းတို့ဒီတရားအထုတ်တာပေါ့နော်တရားအထုတ်တာနဲ့ပတ်သက်လို့ဝိပဿနာအလုပ်ပေးတရားဆိုတော့ဒီဘိုင်းလေးကိုလည်းဦးစံပေးပြောရပြောတဲ့အခါကျတော့တရားထုတ်တာဘာကြောင့်တရားအထုတ်တာတော့တရားအထုတ်ခြင်းရဲ့အဓိပ္ပာယ်စသည်အဖြစ် ဒါဟုတ်တရားစတော့ကတော့ပြောခဲ့ဘူးအသွန်တော်လည်းခုဒီမေကွန်းကတော်တော်လေးမေးလာကြတာပေါ့နော်အဲ့တော့ဒကာကြီးတွေနာဘူးထမှန်ပေါ့အဲ့တရားအထုတ်တယ်ဆိုတာဘာလို့တာလဲလို့မေးပေါ့အတရားထုတ်တယ်ဆိုတာဘာလို့တာလဲလို့မေးတဲ့အခါကျတော့ကုသလေဓမ္မေအာသေးဝတိဩဒေတိတိဘာဝနာဆိုတဲ့အတိုင်းကုစုတရားတွေတိုးအောင်ပွားအောင်တနည်းအားဖြင့်ကုစုတရားတွေကိုအာသေးဝတိ အမှန်တတ္တမိဝဲပြီးတော့ဟောဒီတိတိုးပေါင်းပြုလုပ်နေခြင်းကိုဒါတရား အထုတ်တယ်လို့တို့လိုခေါ်တာဒါတရားအထုတ်ခြင်းရဲ့အဓိပ္ပာယ်ပြီးတဲ့အခါကျတော့မှဘာကြောင့်တရားအထုတ်ခါလဲပေါ့ဘာကြောင့်တရားအထုတ်ရတော့ဆိုတဲ့အခါကျတော့တရားအထုတ်ခြင်းကရည်ရွယ်ချက်တော့အမျိုးမျိုးရှိကောင်းရှိလိမ့်သို့တော့ ဦးဇင်းတို့ဒီဘုရားဟောတဲ့ဒေသနာတော်တွေပေါ့ဥမာဓမ္မကတံပေါင်း7400နိကေ9ရက်ပိဋက3ပုံဒီတရားတွေကိုအစီနှုတ်အစီညှစ်ပြီးတော့ထုတ်လိုက်လို့ရှိရင်တကယ်အရတ္တအနေနဲ့ကတမျိုးပဲရှိတယ်တဲ့အရတ္တဘယ်နှမျိုးရှိဟာသာတမျိုးပဲရှိပါတယ်ဗျာအမှန်အနေနဲ့တမျိုးရှိတယ်အဲ့ဒီရတ္တကတော့ဘာလဲလို့မြည်တော့ဝိမု ക്തി ရတ္တတဲ့ဘာလဲတော့ဝိမု ക്തി ရတ္တပါဗျာဝိမု ക്തി ရတ္တ ဝိမု ക്തി ရတ္တဆိုတာလွတ်မြောက်ခြင်းဆိုတဲ့ရတ္တတစ်ခုလေးပဲအဲ့တော့လွတ်မြောက်ခြင်းဆိုတာဒီဒါရရှင်ရဲ့ဥတီချက်ရရှင်လောကမှာပွင့်ထွန်းပေါ်ပေါက်လာတယ်။ဘာကြောင့်ပွင့်ထွန်းပေါ်ပေါက်လာတာလဲမေးရင်တတ္တနံဟိတာယတတ္တဝါတွေကအကျိုးစီးပွားအလို့ငါဒါပေမဲ့အဲ့အကျိုးစီးပွားအလို့ငါဆိုတဲ့ အပိုင်းမှာအကျိုးစီးပွားဘာအကျိုးစီးပွားလဲဆိုရင်တော့ခုနလူနဲ့နိဗ္ဗာန်သုံးတန်တော်ဆိုတဲ့အပိုင်းမှာလူနဲ့နိဗ္ဗာန်ဆိုတဲ့လောကီအကျိုးတရားတွေလည်းပါတယ်တွတ်တော့အဓိကကတော့အဲ့ဒီလွံ့မြောက်မှုအတွက်ဝိမု ക്തി ဓာတကိုရရှိရေးအတွက်သန္တနာဝဆင်းရဲဒုက္ခတွေကလွတ်မြောက်ဖို့ရန်ဆိုတဲ့ရည်ရွယ်ချက်ဒီအတွက်နဲ့လောကမှာဖရာရှင်ပွင့်ထွန်းပေါ်ပေါက်လာတယ်အဲပွင့်ထွန်းပေါ်ပေါက်လာပြီးတဲ့အခါမှာလည်း ဒေသနာတွေကိုဟောကြားခဲ့တယ်တရားဓမ္မတွေပေါ့အဲဟောကြားခဲ့သမျှတော့ဘုရားရှင်ရဲ့အဆုံးအမတွေဒီလေဒီလမ်းကိုပဲဥတည်ဘယ်လမ်းလဲတကကြီးဝိမု ക്തി ရသပါဗျာဝိမု ക്തി ရသဆိုတဲ့ဒီလွတ်မြောက်ခြင်းလမ်းကိုပဲဒါဥတည်တာဒါကြောင့်မို့လို့တရားထုတ်ခြင်းရဲ့ရည်ရွယ်ချက်ကိုပြောပါဆိုရင်ဒါအန္တိမဒါပန်းတိုင်အနေနဲ့တော့အဆုံးစုံအနေနဲ့ကတော့ဒီလွတ်မြောက်မှုရရှိရေး အတွက်ဒါအာထုတ်တယ်လို့ဒီလိုမျိုးနားလေသဘောပေါက်ထားရကြရမှာဖြစ်တယ်။ကောင်းပြီအဲ့တော့အဲ့လွတ်မြောက်မှုအတွေ့အာထုတ်တဲ့အပိုင်းမှာခုနစနစ်တကျဒါနိနာနေတရကြကြနဲ့ဒါအာထုတ်ဖို့တော့လိုတာပေါ့ဒီအတွက်လည်းခုဒါဦးဇင်းတို့ဒီဝိပဿနာလုပ်ပြီးတရားဆိုတာကိုဒါဒါကြီးတွေစီမံပြီးဦးဇင်းတို့လည်းကြိုးစားပြီးတော့ဒါဟောကြနာကြဒါတရားပွဲတွေလုပ်ကြရတာဖြစ်တယ်။အဲ့တော့ဒီတရားပွဲရည်ရွယ်ချက်ကလည်းထို့တူပဲ။ ဘာကိုဥတည်ထားတော့လို့မေးရင်တခါကြီးဘယ်လိုဖြေမလို့လွတ်မြောက်ခြင်းဆိုတဲ့ဝိမု ക്തി ရတ္တပါဗျာအေးလွတ်မြောက်ခြင်းဆိုတဲ့ဝိမု ക്തി ရတ္တကိုဒါဦးဇင်းတို့ဥတည်ပြီးတော့ဒါဟောကြပြောကြနာကြစွမ်းအားရှိတဲ့တော့ပညာကျိုးကိုအားထုတ်ကြကောင်းပြီအဲ့တော့အဲ့ဒီလိုလွတ်မြောက်ခြင်းကိုဥတည်ပြီးတော့ဒါကြည့်နေအပိုင်းမှာခုနနိနာနေတ္တိယကြကြဒါသွားကြရအောင်ဖြစ်တော့နိနာနေတ္တိယကြကြနဲ့ ပတ်သက်လို့တော့ဦးဇင်းတို့ဒီမှာဒါအပတ်စဉ်ဟောနေကြပေါ့ဒါနီးစနစ်အနေနဲ့ဒါဝိတုဒ္ဓိခုနှစ်ပါးကိုဒါဦးဇင်းတို့အခြေခံပြီးတော့ဒါသွားကြရမှာဖြစ်တယ်အဲ့တော့ဝိတုဒ္ဓိခုနှစ်ပါးနံပါတ်1ဒါသီလဝိတုဒ္ဓိဒါကိုခြင်းတရားတွေကိုကောင်းကောင်းမွန်မွန်နဲ့ဖြည်းဖြည်းချင်းချင်းပြည့်ပြည့်စုံစုံစောက်တည်ကျင့်သုံးကြရမှာဖြစ်တယ်ဒါကိုသီလဝိတုဒ္ဓိ ။အော်ပြီးတဲ့အခါကျမှတဆင့်တက်ပြီးတော့ထိုသီလတရားပေါ်အခြေခံပြီးတော့စိတ်တဝိတ္တုတ္တိကိုကူးရမယ်။အော်စိတ်တဝိတ္တုတ္တိဘိုင်းမှာတော့ဒါနိရညစ်ကြီးတွေကင်းစင်ပြီးတော့စိတ်တိုင်းစင်ကြယ်ခြင်းဆိုတော့ဒါသမာဓိဒါတခုခုဥပ္ပစာရအပ္ပနာလို့ခေါ်တဲ့သမာဓိနှမျိုးတစ်မျိုးမျိုးတော့အနည်းဆုံးရအောင်စ조사အထောက်ကြရမှာဖြစ်တယ်။အဲအဲ့လိုသမာဓိတွေ ရပြီဆိုတဲ့ပုဂ္ဂိုလ်သူတော်ကောင်းတယောက်ကမှတဆင့်တက်ပြီးဒိဋ္ဌိဝိတ္တုကိုကူးကြရဖြစ်လုံးကူမြ။အော်ဒိဋ္ဌိဝိတ္တုဘိုင်းမှာယုတ်ဒီဉာဏ်တွေကိုသိပြီ။အဲအဲ့ဒီမှာဒါနာမရူပပရိစ္ဆေဒဉာဏ်ရပြီ။အော်ယုတ်ဒီဉာဏ်တွေကိုသိပြီဆိုတော့ကိစ္စပြီးပလားလို့မေးတော့ဗျာဒါမပြီးသေးဘူး။ယုတ်ဒီဉာဏ်တွေကိုသိပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးမလုပ်ရတော့ဆိုတော့သူရယုတ်ဒီဉာဏ်တွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားအကျိုးတရားဆိုတဲ့ဒီ ကြောင်းကျိုးဆက်နွယ်မှုကိုတဆင့်တက်ပြီးတော့ဒါနားလည်အောင်ကြိုးစားရမှာဖြစ်တယ်။အဲဒီလိုကြောင်းကျိုးဆက်နွယ်မှုကိုလည်းနားလည်ပြီးယုတ်တရားနံတရားကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုနားလည်ပြီးဆိုတဲ့အခါဒိုအခိုက်မှာတော့ဝိပဿနာမရှိရသေးပြီမြေဒိုအခိုက်မှာကြာရင်တော့ဒါဦးဇင်းတို့တတ္တဝါတူတယောက်ဒီကာနှစ်ကံရဲ့အကျိုးပေါ်မှာယုံကြည်တဲ့တရားတရားအင်မတန်အကောင်းသွားပြီ။တနည်းအားဖြင့်ကမ္မတံကတ္တ တမာဒိဋ္ဌိဉာဏ်ရင့်တန်နေပြီရင့်တန်သွားပြီလို့တလုံးပြောလို့ရအဲ့ဒါရပြီဆိုတော့သူတော်ကောင်းတယောက်ကမှတဆင့်တက်ပြီးတော့ငါးခုမြောက်ဖြစ်တဲ့မက္ကမက္ကညာတတနာဝိတုဒ္ဓိကိုကုအဲ့မက္ကမက္ကညာတတနာဝိတုဒ္ဓိမှာတော့ရှေးပိုင်းကဒိဋ္ဌိဝိတုဒ္ဓိနဲ့ကင်္ခာဝိတနာဝိတုဒ္ဓိပိုင်းမှာဒါတိထားတဲ့သိဉ္စီထားတဲ့ယုတ်တရားနန္တရားဆိုယုတ်တရားနန္တရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားဆိုတဲ့ဒီတရားတွေကိုဒါလက္ခဏာကြီးသုံးတယ်တင်ပြီးတော့ရှုပွားသုံးတတ်ရမှာဖြစ်တယ် အဲဒါကိုတော့ဒါဝိပဿနာနေတဲ့စရောက်ပြီဓမ္မတနာဉာဏ်ကစပြီယုံနာဓမ္မသင်္ခါရတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးတော့သုံးသက်ဆင်ခြင်နေအဲအဲ့မကမကညာနာတနာဝိတ္တုဒီပိုင်းမှာဖြစ်တဲ့အဲ့ဒီဓမ္မတနာဉာဏ်နဲ့ဟောတဆင့်တဲ့လို့ဓမ္မတနာဉာဏ်ကနေဥရိယပြဉာဏ်အနုပိုင်းကူးသွားပြီအဲဥရိယပြဉာဏ်အနုပိုင်းကနေရှေ့တဆင့်တက်မယ်ဆိုရင်တော့ဒီဥပ္ပကိလေသာတရားတွေကိုကျော်လွှားနိုင်တဲ့အထက်ပိုင်းရောက်လာရင်တော့ဒါ ပရိပဒညာနာတဒနာဝိတ္တုတိကိုကုပြီဒါ6ခုမြောက်အဲပရိပဒညာနာတဒနာဝိတ္တုတိမှာတော့ဒါဖြစ်ပိုင်းဝိပဿနာဉာဏ်တွေကိုအနုလောမဉာဏ်တိုင်အောင်ပေါ့ဒါဝိပဿနာဉာဏ်တွေဖြစ်ပိုင်းဝိပဿနာဉာဏ်ဒီဉာဏ်တွေကိုပွားများအထောက်နိုင်ခဲ့လို့ရင့်ကျက်တဲ့ဝိပဿနာဉာဏ်တွေကဒါကျေစုပြုလာရင်တော့တို့ရင့်ကျက်တဲ့ဝိပဿနာဉာဏ်တွေကအဆုံးမှာဒါမဉဏ်ကိုစိုက်မယ်ပေါ့မဉဏ်ကိုဉဏ်ပြစ္ဆောကနာဉဏ်ဟောဒါကတော့ဉာဏတတနာဝိတ္တုဒီခုနမိမိတို့တတ်နိုင်ဖြစ်တဲ့ liberation နော်လွတ်မြောက်ခြင်းလို့ခေါ်တဲ့ဒါနိဗ္ဗာန်ကိုဒါမိမိတို့ကိုယ်စီကိုယ်စီတမဒိဋ္ဌိဉာဏ်ပညာနဲ့ဒါမျက်မှောက်ပြုကြမှာဖြစ်တယ်အဲကြမှာပဲဦးဇင်းတို့ဟိုတကယ်လွတ်မြောက်မှုလွတ်လပ်မှုဆိုတာကဒီကြမှာရတာကောင်းပြီအဲ့တော့အဲ့လိုမျိုးဒါကျင့်ခြင်းကိုအနေနဲ့ဒီဝိတ္တုတွေ9ပါးကိုဥတည်ပြီးသွားကြရမှာဖြစ်အဲတော့ခုနနံပါတ်1အနေနဲ့သီလဝိတ္တုဒီပိုင်းဒါ သူတက္ကကြီးတွေတက္ကမကြီးတွေအနေနဲ့ဆိုလည်းပဲဒါငါးပါးသီလရှစ်ပါးသီလစွမ်းတရားဖြင့်အားထုတ်လို့စောက်တည်ကျင့်သုံးလို့ရအရန်တော်များမှာတော့ဒါသီလကြီး၄ပါးပေါ့ပါရိမောကသံဃာသီလအိန္ဒိယသံဃာသီလအာဇီဝပါရိသုတ်တိသီလပစ္စယတန်တိသီလသီလဒီဟာပြီးတဲ့အခါကျစိတ္တဝိတ္တုပိုင်းတစင်ကူရအဲ့မှာတော့ကမ္မထန်၄တွေစัญญတရားကိုစာအားထုတ်ပြီးတော့ဥပ္ပဇာရအပ္ပနာနှပြသောတမာတိကိုနှစ်ခုလုံးပဲရရတစ်ခုခုပဲရရဒါဆိုလို့ရှိရင် တဆင့်တက်ပြီးဒိဋ္ဌိဝိတ္တုတ်ဒီခုအခုဒီဒိဋ္ဌိဝိတ္တုတ်ဒီဘိုင်းကိုသင်တို့ဟောလက်စာနားလက်စာဖြစ်တော့ဒီဒိဋ္ဌိဝိတ္တုတ်ဒီဘိုင်းမှာဒီနာမရူပပရိစ္ဆေဒဉာဏ်ဘိုင်းမှာပေါ့ရူပပရိက္ခဉာဏ်လို့ခေါ်တာပေါ့ယုတ်တရားတွေကိုသိသိချင်းအဲယုတ်တရားတွေကိုဓွာရအလားကုဋ္ဌာတအလားဒါ6ဓွာရ42ကုဋ္ဌာတမှာရှိတဲ့ယုတ်တရားတွေကိုဒါသိသိရှုပွားနိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကဒါနံကမ္မထံကိုတဆင့်တက်ပြီးတော့ရှုပွားသုံးသပ်လို့ရတယ် အဲဦးဇင်းတို့ပြီးခဲ့တဲ့ဘန်းကဒီနိုင်ကမ္မထမ်းနဲ့ပတ်သက်လို့ပေါ့ဟိုစပြီးတော့ဒီတိတင်တိတိုက်တယ်ပေါ့ဒီဟာမိယာဝတ္ထုယုတ်ဒီနဲ့ပတ်သက်လို့ပြောခဲ့တာဆိုတော့ဦးဇင်းတို့ဒီနေ့တော့ဒီနိုင်ကမ္မထမ်းကိုသိသိမဲ့သူတော်ကောင်းတယောက်ခုနကြိုပြီးတော့သိရမယ်အကြောင်းတရားလေးတွေမှာဦးဇင်းတို့ဒီစဆက်ကပိုတိလို့ခေါ်တယ်66လူပေါ့နော် ဒီတရားလေးကိုတော့ဒါစပြီးတော့နံကမ္မထံကို အထုတ်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်အခြေခံအနေနဲ့ဒါသိထားရပါမယ်နော်အခြေခံအနေနဲ့သိထားဒါကိုအဘိဓမ္မာအထုတ်အဘိဓမ္မာလေ့လာဖို့တဲ့တို့တကကြီးဒီကမာကြီးဒီအများအတွက်တော့ဒါကသိပြီးတော့ငါရင်နေမှာဖြစ်ပါတယ်အန်တို့တော့အကယ်၍မြန်အဘိဓမ္မာ မလေ့လာဘူးတဲ့သူတော်ကောင်းများပါခဲ့ရင်တော့ဒါလေးကိုတော့နည်းနည်းလေးဒါဟိုအာယုံစိုက်ပြီးတော့နားထောင်စူးစမ်းပြီးတော့နားယူကြရမှာပေါ့အဲ့တော့ဦးဇင်းတို့ နန္တရားတွေကိုမသိခင်မှာဒီနန္တရားတွေကိုဒီစူးစမ်းအထုတ်ပြီးသိအောင်စူးစမ်းတဲ့အပိုင်းမှာရှေးဥစွာသိထားမှာကခုနဝတ္ထုဒွါရအာယုံဒါတိစိတ်လို့ခေါ်တယ်ဝိညာဉ်နောက်တခါဒီစိတ်တဏှာမလို့ခေါ်တယ်စိတ်ဖြစ်ခြင်းဒါဝတိဖြစ်ပေါ့ဝတိခြင်းပေါ့ဟောနောက်တခါကျတော့ဒီဝိတ္တယပုတိလို့ခေါ်တယ်ဒီအာယုံတွေက တက်တန်းပေါ့နော်နဲ့အလိုက်ခွဲခြားမှုဒါတွေကိုဒါနားလည်ဖို့လိုတာပေါ့အဲနားလည်ဖို့လိုတဲ့အခါကျတော့နံပါတ်1အနေနဲ့ဦးဇင်းကဦးဇင်းတို့ကဒီဝိထု6ပါးဝိထု6ပါးကိုသိထားရသူတော်ကောင်းတယောက်ပေါ့အဲဒါကတော့ဒါဦးဇင်းတို့သကုဝိတုသောတာဝိတုဂာနာဝိတုဇိန်ဝဝိတုကာယဝိတုဒါဟရိယဝိတုဆိုပြီးဒီလိုမျိုးဝိတုရုပ်6ပါးပြီးတဲ့အခါကျတော့မှ द्वार 6ပါး ဟောဓွာရ6ပါးလည်းကြာတော့ဒါစကုဓွာရသောတာဓွာရကာနာဓွာရသေဝဓွာရကာယဓွာရမနောဓွာရဆိုပြီးတော့ဒီလို6ပါးအဲ့တော့ဒီနေရာမှာဝတ္ထု6ပါးအနေနဲ့စကုဝတ္ထုဆိုတာစကုအကြည်ယုတ်ကိုပြောတာစကုအကြည်ဓာတ်ကိုပြောတာသောတာသောတာဝိထုဆိုတာအထုတူပဲဒီသောတာဝဉ္ဇဉ်စိတ်ကမိတွဲဖြစ်ရတာသောတာအကြည်ဓာတ်ထို့တူပဲဂါနာဇိန်ဝကာယပုံသဏ္ဍူပြီးတဲ့အခါကျတော့ဟရိယဝိထု ဒါလည်းပဲမနောတမနောဉာဏတတ်တို့မိတွဲဖြစ်အောင်ဆိုပြီးခဲ့တဲ့ဘက်ကတရားလေးလည်းပြောခဲ့ပြီးပြီးတဲ့အခါကျတော့ဓွာရဓွာရမှာကနစကုဓွာရဆိုတာလေဒါဟိုဓွာရအနေနဲ့အမိပဲ꿰သွားတာဒါစကုအကြည်ကိုပြောတာစကုအကြည်ကိုပဲဒီနေရာမှာပရမတ္ထအရာကောက်ယူအဲ့တော့စကုဓွာရသောတာဓွာရကာနောဓွာရဇိမဓွာရကာယဓွာရဒီလည်းပဲအဲစကုအကြည်ဒေါတာအကြည်ကာနာအကြည်ဇိမဝါအကြည်ကာယအကြည်အဲ့ဒါကမနောဓွာရ နောဒေါနာဆိုတဲ့အပိုင်းနဲ့ပတ်သက်လို့တော့ကျွန်တော်ဟိုးပြီးခဲ့တဲ့ဘက်ကလည်းပဲဒီအကြောင်းကိုတော့ဒါထိုက်တင်တယ်လို့တော့ဦးဇင်းတို့ပြောခဲ့အခုလည်းပဲဒီညာလေးမှာဒါအတူတူပါပဲတိတ်တော့ဦးဇင်းတို့အများကြီးတော့မပြောတော့ဘူးတိုးတော်လည်းနည်းနည်းလေးဒါလေးကိုထပ်ပြီးတော့ပြောကြရအောင်အဲ့တော့ဒီမှာမနောဒွါရပေါ့မနောဒွါရဆိုတာဘာလဲအဲမနောဒွါရဆိုတာဘာလဲနဲ့ပတ်သက်လို့ပေါ့ဒီဘဝင်မနောအကြည်ကဲဒီမနောဒွါရဒါကိုယောဂီတယောက်ကတော့ဒါက နားလည်ရမှာဖြစ်တယ်ဒီဟာကိုနားလည်ပါမှလည်းပဲဟိုတကယ်နန္တရားတွေကိုသိသိတဲ့အပိုင်းမှာဒါအခက်ခဲမရှိဒါကောင်းကောင်းမိမိအသိဉာဏ်တန်တန်ရှင်းရှင်းနဲ့ဒါကနားလည်မှာဖြစ်တယ်အဲ့တော့ဒီနေရာမှာမနောဒွါရပေါ့မနောဒွါရဆိုတာကတော့ဦးဇင်းတို့ဒီဟိုစိတ်ကတကားပေါက်လို့ဒီလိုပြောလို့ရတာပေါ့နော်စိတ်ကတကားပေါက်ဟိုတလောကတော့ဟိုမှာတကားကြီးကတော့အဲကျတော့ ဟိုစာအုပ်ထဲမှာရှိတယ်သူဟိုဟာလေးကိုတော့ထုတ်ပြထားတာရှိအဲ့တော့အဲ့မှာမနောရရဟူသည်ဆိုတာလေးနဲ့ပတ်သက်လို့အဲ့ဒါလေးတစ်ချက်ပြန်ပြောကြရအဲ့တော့ဒီနေရာမှာမနောရရဆိုတာဘဝင်ပေါ့ဘဝင်စိတ်တွေဘဝင်စိတ်တွေကိုလည်းဒါမနောရရဘဝင်ကိုလည်းမနောရရလို့ခေါ်တယ်နောက်မနောရရကိုဇန်နဲ့တကဝါတော့ဘဝင်ကိုလည်းမနောရရလို့ခေါ်တယ်နောက်ဟရိယဝတ္ထုကိုလည်းဒါတင်စားပြီးတော့မနောဒွါရလို့ခေါ်အဲ့တော့ ဒီမှာဇကုဒွါရသောတာဒွါရဇကုကြီးသောတာကြီးဆိုတာတွေကနားလည်ရလွယ်ခုဒီမနောဒွါရမှာကြတော့ဒီဟရိယဝတ္ထုကိုမိတွဲပြီးတော့ဒီဟိုအတိစိတ်တွေဖြစ်တာပေါ့နော်အတိစိတ်တွေဖြစ်တဲ့ကောင်ကဝဋ္ထိစိတ်တွေထဲမှာဆိုဒီဇကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်တို့ခေါ်တဲ့ဒီပြင်းစဝိညာဉ်ကလွဲရင်ကြံတဲ့မနောတမနောဝိညာဏတအမိရသောနန္တရားအလုံးဒီဒီမနောဒွါရမှာဒါဖြစ်ကြတာမနောဒွါရမှာဖြစ် တနည်းအားဖြင့်ဒီဟရိယဝတ္ထုကိုမိတွဲပြီးတော့ဖြစ်ကြတယ်နောက်တစ်ခုဒီဝတိမုတ်စေလို့ခေါ်တဲ့ဒီဝတိစိတ်တွေကနေအလွတ်ပေါ့ဝတိမုတ်စိတ်အဲဒီဝတိမုတ်စိတ်လို့ခေါ်တဲ့ဒီပရိဒဏ်နေအမိရတဲ့စိတ်ဘဝင်အမိရတဲ့စိတ်သုတိအမိရတဲ့စိတ်ဒီစိတ်တွေကလည်းဒီဟရိယဝတ္ထုကိုပဲမိတွဲပြီးတော့ဖြစ်ကြတယ်ပေါ့အဲ့တော့ဘဝတစ်ခုမှာဒီဝတိမုတ်စိတ်နဲ့ပတ်သက်လို့ ဘာဝတစ်ခုမှာပထမဦးဆုံးစပြီးတော့ဖြစ်တဲ့အခိုက်လူသားတွေအတွက်ဆိုအမိဝမ်းလွင်းထဲမှာစပြီးတော့ဖြစ်ခိုက်ဒီဟာကိုတော့ဒါပရိတန်ဒီစိတ်လို့ဒီလိုခေါ်တာအတိတ်ဘဝနဲ့ဒီပြစ္ဆုတ်ပံဘဝကိုဆက်ဆက်ပေးလိုက်လို့ပရိတန်ဒီပရိတန်ဒီစိတ်ပရိတရီလို့လည်းဒီလိုပမာအသုံးသုံးကြတာပဲ။အော်ပြီးတဲ့အခါကျတော့နောက်ဆုံးဘဝတစ်ခုဦးဇင်းတို့ဆိုကြပါစို့ခုပြစ္ဆုတ်ပံဒီလူဘဝ လူဘဝတနေ့မှာဒါတည်ကြရအတည်တဲ့အခါမှာနောက်ဆုံးဖြစ်သွားတဲ့စိတ်တစ်ခုမျိုးရှိမှာပေါ့အဲဒီစိတ်ကိုတော့ဒါသုတိစိတ်လို့ခေါ်တယ်ဒါတွေကဝဋ္ထိမုတ်စိတ်တွေဟောပြီးတဲ့အခါကျတော့ဂျားထဲမှာဒီအစအဆုံးဒီလူဘဝပရိဒဏ်နေအမိဝမ်းနဲ့တည်တဲ့အချိန်ကစပြီးဘဝတစ်ခုသုတိပြတ်ပြီးသေလွန်တဲ့အချိန်တိုင်အောင်ပေါ့ဒီဂျားကာလတစ်ခုလုံးမှာဖြစ်နေတဲ့စိတ်တွေဖြစ်တယ် ဝဋိစိတ်ကနေလွတ်ပြီးတော့ဉာဏ်စီတိတ်တို့ခေါ်တဲ့သကုဒ္ဒရဝဋိစိတ်ဇာတိတိတ်တို့ခေါ်တဲ့သောတာဒရဝဋိစိတ်အစရှိသည့်ဖြင့်တွေးတိစိတ်တို့ခေါ်တဲ့ကာဟဒရဝဋိစိတ်ပေါ့ဒီစိတ်တွေကနေလွတ်ပြီးတော့ဘဝမှာဖြစ်နေတဲ့စိတ်ကတိဆိုတော့ဒါဘဝရဲ့အင်္ဂါဘဝတစ်ခုပြတ်ဆွဲမသွားအောင်ဝဋိစိတ်တွေကအကြအကြဒီအတိစိတ်တွေပြတ်ဆွဲမသွားအောင်ဘဝတစ်ခုပြတ်ဆွဲမသွားအောင် ဘဝရဲ့အင်္ဂါအနေနဲ့ဖြစ်နေတဲ့စိတ်ဘဝရဲ့အစိပိုင်းတစ်ခုအနေနဲ့ဖြစ်နေတဲ့စိတ်ဒါကိုတော့ဘဝင်ကဘဝဘဝင်ကဘဝင်စိတ်လို့ခေါ်တာပေါ့ဘဝင်ကစိတ်တာပေါ့ဘဝင်စိတ်လို့အဲ့ဒီဘဝင်စိတ်တွေကဦးဇင်းတို့ဒီတတ္တဝါတွေကတန်တန်မှာဒီဝဋ္ထိစိတ်တွေမဖြစ်တဲ့အချိန်တိုင်းမှာသူကဖြစ်နေရလို့ကြောင့်အကျိအများဆုံးဖြစ်နော်ဒီစိတ်ကလည်းပဲတတ္တဝါတွေမှာကြည့်ရင်ဆိုကြပါစို့ဦးဇင်းတို့လူသားအနေနဲ့ကြွက်ပြောမယ်လို့ဒါကုစုရဲ့အကျိုး စိတ်တစ်ခုဖြစ်တယ်ပရိသန္ဓေစိတ်ဒီကုသိုလ်ရဲ့အကျိုးတစ်ခုဖြစ်တယ်ဒီဘဝင်စိတ်ဒီလည်းကုသိုလ်ရဲ့အကျိုးတစ်ခုဖြစ်တယ်ဆိုတော့ကြောင့်ဒီစိတ်ကလည်းပဲသူကဟိုအင်မတန်မုံမြတ်တယ်ပေါ့ပပတရမိတံသိကဝေစိတ်တံဆိုတဲ့အတိုင်းဒါအယောင်တပြက်လက်တောက်ပါနေတယ်ဆိုပြီးဒီလိုပြောတာပေါ့အဲ့တော့ဒီဘဝင်စိတ်တွေကသူကစိတ်တစားရုပ်တွေကိုဖြစ်စေနိုင်တော့ဒီစိတ်တစားရုပ်တွေကအယောင်လင်းပါပဲအဲ့ဒါထိုအယောင်လင်းကဒါကြည်လင်တောက်ပါနေအဲ့တော့က မနောဓာရတနည်းအားဖြင့်ဘဝင်မနောကြည်လို့ပြောလိုက်ခြင်းသည်အဲ့ဒီမူရင်းကတော့ဒီဟရယဝတ္ထုယုတ်ဒီဟရယဝတ္ထုယုတ်ကိုမိတွဲပြီးတော့ဒီဝဋ္ဌိစိတ်တွေလည်းဖြစ်မယ်ဝဋ္ဌိစိတ်ကလွတ်နေတယ်ခုနကြားတဲ့ဂျိုကြဂျိုကြဒီဘဝတစ်ခုအတွင်းမှာဖြစ်နေတယ်ဒီဘဝင်စိတ်တွေလည်းဖြစ်နေတယ်သူကသူကအချိန်ညာဆုံးဖြစ်တယ်နောက်သူ့ကြောင့်ဖြစ်တဲ့စိတ်တယုတ်တွေကလည်းသူကမုံမုံမြက်မြက်နဲ့ဒီအားကောင်းတဲ့စိတ်တယုတ်တွေဖြစ်နေတဲ့အခါကျတော့ကြည်လင်တောက်ပါနေတဲ့အတွက်ကြောင့်အဲ့ဒီနှလုံးအိမ်ရှိရာ ဒီဟရိယဝတ္ထုဘက်ကိုလှမ်းကြည့်တဲ့အခါမှာဒါကြည်လင်တောက်ပမှုတစ်ခုအနေနဲ့ဒီမနောဒွါရကိုသွားပြီးတော့တွေ့ရတော်တော်အဲ့မနောဒွါရဒီခုနပြောတယ်ဟရိယဝတ္ထုဆိုတဲ့ယုတ်တရားကကြည်လင်တောက်ပနေတာတော့မဟုတ်ဘူးဟရိယဝတ္ထုယုတ်ဒီကြည်လင်တဲ့ယုတ်ကလတဲ့မျိုးစားတဲ့မှာမပါဘူးတိုးတော့သူ့ကိုမိတွဲဖြစ်နေတဲ့ဘဝင်စိတ်တွေကလေနန္တရားတွေကိုဖြစ်စီတယ် အဲ့တော့သူ့ကြောင့်ဖြစ်တဲ့စိတ်တသရုပ်တွေဒီအဲ့ဒီဝင်းကျင်မှာရှိပြီသူတို့ရဲ့အယောင်အင်းကဒါကြည်လင်တောက်ပါနေတယ်လို့တလုံးနားလည်ရမှာဖြစ်တယ်ဒါကတော့မနောဒွါဒနဲ့ပတ်သက်လို့သူတော်ကောင်းတယောက်ကဒါနားလည်သင်ထားတာအဲ့တော့ကောင်းပြီအဲ့တော့ဦးဇင်းတို့ဝတ္ထုအနေနဲ့လဲဝတ္ထု6ပါးဒွါရအနေနဲ့လဲဒွါရ6ပါးနေရာမှာဒီခုပြောခဲ့တဲ့မနောဒွါရဆိုတာဘာဆိုတာကိုဒီလောက်ကလေးဒါဦးဇင်းတို့ပြီးခဲ့တဲ့နှစ်ကြိမ်ကလည်းထိုက်ကျင်းတဲ့အပိုင်းလေးတွေမှာပြောပြီးပြီဆိုတော့ဒါဆိုရင်တော့နားလည်လောက်ပြီလို့ ယူဆတာပေါ့နော်အဲ့အတွက်ကြောင့်ကဲနောက်တစ်ခုကဘာလဲလို့မေးတဲ့အခါကျတော့အာယုံအာယုံဆိုတဲ့အခါကျတော့အာယုံမှလည်းအာယုံကဒုဒကကြီးဒုက္ခမကြီးတည်တဲ့တာအာယုံ6ပါးရူပါယုံတတ္တယုံကန္နာယုံရတ္တယုံဘောဓပါယုံဓမ္မယုံအဲ့အာယုံ6ပါးကိုလေယောဂီကနားရနားလည်ထားရမှာဖြစ်တယ်ဒီနန္တရားကိုသိသိရင်လည်းသူတော်ကောင်းတယောက်ကအဲ့တော့ရူပါယုံဒါကတော့ဟိုနားလည်လွယ်တယ်အစင်ရူပါယုံအတန်တတ္တယုံအနတ် ကန္နာယောအယတာရတ္တာယောဟောတဘာအတွေ့အထိဟောတဘာယောအတွေ့အထိဟောတဘာယောဒီအထိတော့နားလေနောက်ဓမ္မယောဓမ္မယောဆိုတာဘာတော့ဓမ္မအောင်ဆိုတဲ့အခါကျတော့ဦးဇင်းတို့ခုနပတာရသုကမရူပစိတ္တတိတိကနိဗ္ဗာန်ပညာတိဝတိနာဆိုတဲ့အတိုင်းပဲဓမ္မယုံမှာကြသူကတိတ်ပြီးတော့အရာကျဲသွားတယ်ကျဲသွားတဲ့အတွက်ကြောင့်သူကဘာဖြစ်တော့ပတာရယုံ၅ပါးနောက်တကသုခမယုတ်တွေဟောနောက်တကစေစေတသိက် နောက်တကနိဗ္ဗာန်ပညာဆိုပြီးဒီ6မျိုးပေါ့နော်ဟိုပဒါရယုတ်ကိုခွဲလိုက်တဲ့အခါပဒါရယုတ်ထွက်လာတယ်ဒုက္ခမယုတ်ထွက်လာအဲဆိုလိုရင်းကတော့ခြုံပြောရင်ဒီယုတ်28ပါးထဲမှာခုနအာယုံယုတ်တွေဖြစ်တဲ့ရူပအောင်တတအောင်ခန္ဓာအောင်ရတအောင်ဖောတပါယုံဆိုတဲ့ဒီအာယုံယုတ်တွေကိုနှုတ်လိုက်လို့ရှိရင်ကျွင်းတဲ့ယုတ်ပေါ့ကျွင်းတဲ့ယုတ်အလုံးဒီဒါယုတ်စေတဲ့ကပဒါရယုတ်ယုတ်တူတဲ့ကယုတ်စေတဲ့ကပဒါရယုတ်ပေါ့လေ သို့တော့ဒုက္ခမယုတ်ထဲမှာလည်းဒီယုတ်စစ်တီတော့ပါပါတယ်အဲ့တော့အဲ့ကျန်တဲ့ဒီဂောဇရယုတ်လို့ခေါ်တဲ့အာယုံယုတ်ကလွဲရင်ကျန်တဲ့ယုတ်ဒီအလုံးဒီဒါဓမ္မယုံထဲမှာပါနောက်စေစေတေနိဗ္ဗာန်ပညာပညာမှာတော့ဒါပညာကတော့အများကြီးပေါ့အထာပညာတတ္ထပညာစသည်အပြင်ဟိုးဦးဇင်းတို့ဟိုအဘိဓမ္မာဒီအဘိဓမ္မာထသင်္ကကျမ်းစာလေးဆိုဟို ပစ္စည်းပိုင်းမှာဆိုလို့ရှိရင်ဒီပညာတွေနဲ့ပတ်သက်လို့ကမ္မထမ်းပိုင်းမှာဆိုပညာတွေနဲ့ပတ်သက်လို့တာဝိသမနာပညာအဝိသမနာပညာစသည်အပြင်တို့ဟိုအများကြီးပဲရှိတာ။တော့အဲ့ရှိရှိတဲ့မြပညာတွေပေါ့အညီတွေပဲဖြစ်ဖြစ်တကယ်အထက်ကိုဒရာအချင်းရှိတဲ့အဲဟိုအထာပညာတွေပဲဖြစ်ဖြစ်ပေါ့အတန်မြသာရှိတဲ့တတ္ထပညာပဲဖြစ်ဖြစ်အားလုံးကဒါဓမ္မယုံထဲမှာပါတယ်။အဲ့တော့ဦးဇင်းတို့ဆိုကြပါစို့အမိတခုပြောလိုက်တယ်ဘသူဆိုလို့ရှိလေဒါဟာ ဒီဘက်မှာကြည့်လို့ရှိရင်ဦးဇင်းတို့ပြဉ္ညတ်ထဲမှာပါတယ်အမီနာမနေဒါတွေအားလုံးကတော့ဒါဓမ္မယုံထဲမှာပါတယ်အဒါကိုလည်းပဲအာယုံနေရာမှာယောဂီတယောက်ကဒီအားထုတ်တော့မယ်ဆိုရင်ဒါကိုကိုယ်ကွယ်ပြပြနဲ့သိရမှာဖြစ်တယ်နောက်တစ်ခုကဘာလဲဆိုတော့ဝိညာဉ်6ပါးဝိညာဉ်6ပါးကိုလည်းသိရမှာဖြစ်တဲ့ခါကျတော့ဝိညာဉ်6ပါးဒီဇဂုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဇင်ဝဝိညာဉ်ကာယဝိညာဉ်အော်အဲ့ဒီပေါ့ကာယဝိညာဉ်အထိကျတော့ဆိုကြပါစို့ဒါပြင်းစဝိညာဉ်လို့ခေါ်တာ နေသဝိညာဉ်တို့ခေါ်တော့ဒီဟာကတော့ဦးဇင်းတို့နားလည်ပြောတယ်။ဥပမာသကုဝိညာဉ်မြင်တိတိသောတာဝိညာဉ်ကြာတိတိဘာနာဝိညာဉ်ဒါအနံ့ကိုသိတဲ့စိတ်ဇင်ဝဝိညာဉ်ရတာကိုသိတဲ့စိတ်ကာယဝိညာဉ်အတွေ့အထိကိုသိတဲ့စိတ်နောက်မနောဝိညာဉ်မနောဝိညာဉ်ဆိုတာခုနပြောတဲ့စောစောကပြောခဲ့တဲ့ဘဝင်မနောအကြည်ဓာတ်လို့ခေါ်တဲ့ဟရိယဝတ္ထုကိုမိတွဲဖြစ်နေဘဝင်မနောအကြည်ဓာတ်ကိုဒါအစွဲပြုပြီးဟရိယဝတ္ထုကိုဟရိယဝတ္ထုယုတ်ကိုမိတွဲပြီးဖြစ်နေတယ်အာယုံ6ပါးကို ထိုက်တယ်လို့သိနိုင်တဲ့စိတ်ပေါ့နော်အဲသူ့ကိုကြတော့ဒါမနောဝိညာဉ်လို့ခေါ်တယ်အဲဒါကိုလည်းယောဂီတယောက်ကသိထားမှာဖြစ်တယ်နောက်တစ်ခုကတော့ဒီဝဋ္ဌိတွေကိုလည်းစိတ်ဖြစ်စဉ်ပေါ့နော်ဝဋ္ဌိကိုလည်းသိထားမှာဖြစ်တယ်စိတ်ဖြစ်ပေါ့အဲစိတ်ဖြစ်ပုံအနေနဲ့ကတော့သကုဒေါရဝတိသောရဒေါရဝတိခန္ဓာဒေါရဝတိဇေဝဒေါရဝတိကာယဒေါရဝတိနောက်တကမနောဒေါရဝတိအဲသကုဒေါရဝတိဆိုတဲ့အပိုင်းပေါ့ တော့စကုတ္တရဝတိဆိုရင်မင်းတိစိတ်ကလေးလုံးနေလို့ဒါလို့တော့မသိအောင်ဒါနောက်ပိုင်းနည်းနည်းလေးတော့ဦးဇင်းထည့်ပြောသွားအဲ့တော့စကုတ္တရဝတိဆိုရင်သူ့မှာစိတ်တခဏအနေနဲ့ဆိုရင်ဟာဦးဇင်းတို့14ချက်ပေါ့နော်နောက်ဟိုဘက်ကဘဝင်2ချိန်ပါထည့်ပေါင်းလိုက်လို့ရှိရင်တော့ဒါဟို16ချက်နော်ဒါလို့ရှိအဲ့တော့ပြောနေတာကသူက ဒီသောတာရဝတ္ထိဆိုရင်စကုရရဝတ္ထိဆိုမြင်တာလေးတစ်ခုတည်းတော့မဟုတ်ဘူးမြင်တာလေးတစ်ခုတည်းတော့မဟုတ်ဘာကြောင့်မြင်တာလေးတစ်ခုမဟုတ်လဲလို့မေးတဲ့အခါကျတော့ဒီမြင်သိစိတ်ကလေးကသူ့တလုံးနဲ့နဲ့ဖြစ်ပြီးတော့ပြက်သွားအလုံးရက်သွားဒါလို့တော့မဟုတ်ဘူးသူရှိမှဒီရူပါယုံတစ်ခုကစကုအကြီးကိုလာပြီးတော့ရိုက်ခတ်မယ်ဆိုရင်ခုနရူပါယုံကလည်းဟိုနောက်ခုနဝိတ္တယပုတ္တိမှာလာမယ်အတိမဟန္တာယုံဖြစ်မယ်ဆိုကြဆိုအင်မတန် အားကောင်းတဲ့အတိမန္တာယုံဖြစ်ခဲ့ဒီအာယုံလေးကလာရရင်ဒါဘဝင်နှစ်ကြိမ်ပေါ့ဝင်ကဇလနာဘဝင်ကုပြစ်စေတာဆိုနှစ်ကြိမ်ဖြစ်။အော်ပြီးတဲ့အခါကျမှဘာဖြစ်မလို့ဒါပြင်ဆတော်ရာဝဇံပြီးတော့စကုဝိညာဉ်ပြီးတော့တံပတိဆိုင်ပြီးတော့တဏိဒနာအဲ့တော့ဟိုပြီးတော့ဘုဒ္ဓပြီးတဲ့အခါကျမှဇောခုနှစ်ကြိမ်ပြီးတဲ့အခါတရားယုံနှစ်ကြိမ်ပေါ့တရားယုံတော့ကြတော့လဲရှိမကြတော့လဲရှိခဲ့တာတရားယုံနှစ်ကြိမ် ဒီလိုမျိုးဖြစ်သွားတာကိုဒါစကုဒေါရဝဋ္ထိလို့ခေါ်တယ်မြင်တိသိကလေးတစ်လုံးတည်းကိုဒါစကုဒေါရဝဋ္ထိလို့ဒီလိုမျိုးပြောလို့မရအောင်မြင်တိသိဒီဒါမြင်တိသိဆိုတဲ့စိတ်တက္ခဏတစ်ချက်မျှတာရှိစိတ်တက္ခဏစိတ်တက္ခဏတစ်ခုပဲဖြစ်တယ်အဲသို့တော်သူကဟိုသူတခုတည်းနဲ့ဖြစ်နိုင်တဲ့စွမ်းရည်မရှိဘူးဒါကြောင့်မလို့ဒီဝဋ္ထိစဉ်ကိုလည်းနားလည်ရတယ်စကုဒေါရဝဋ္ထိအော်နောက်တစ်ခါကြာတိသိပြင်သောတာရဝဋ္ထိကြာတိသိတစ်လုံးနဲ့မဖြစ်ဘူးခုနပြောတဲ့ပြင်သောတာ သင်္ခါရဟောဇံသောတာဝိညာဉ်တံပရိသံတန်ရဏဟုတ်တော်ဇောကနှစ်ကြိမ်တရားယုံစသည်အပြင်တရားယုံနှစ်ကြိမ်ပေါ့ဒီလိုဖြစ်အထို့တူပဲအနတ်နဲ့ဒီဂါနာအကြီးနဲ့တွေ့တဲ့အခါမှာလည်းဒါဂါနာရဝတိပြင်မဲ့အရသာနဲ့တရားအကြီးနဲ့တွေ့တဲ့အခါမှာသင်္ခါရဝတိဆိုတဲ့ဒီစိတ်ဖြစ်ခြင်းပေါ့ mind process ဒါဖြစ်သွားမယ်အနောက်တကဒီအတွေ့အထိနဲ့ဒီကာယအကြီးနဲ့ တွေးတီလို့ခေါ်တဲ့ဒီဘောဓဘာယုံနဲ့ကာအကြည့်နဲ့ထိခိုက်တဲ့အခါမှာလည်းဒါကာယဒွါရဝတိဆိုတဲ့စိတ်ဖြစ်စဉ်တစ်ခုဒါဖြစ်တယ်ပေါ့ပြီးတဲ့အခါကျတော့မှဒါမနောဒွါရမနောဒွါရမှာတော့ဒါခုနပြောတဲ့အာယုန်တွေကိုထပ်တဲ့အာယုန်တွေကိုယူပြီးတော့ဒါမနောဒွါရဖြစ်တယ်လို့ခုနစကုဒွါရကိုလိုက်ပြီးတော့လည်းဖြစ်တယ်မနောဒွါရဝတိရှိတယ်။ဒါစကုဒွါရဝတိတစ်ခုဖြစ်တယ်ဆိုသူ့ရဲ့နောက်မှာသူ့ကို နောက်ကနေဆက်ပြီးတော့ဖြစ်တဲ့အတွက်ကြောင့်သူကြတော့တဒနုတက်ကနောဒရဝတိလို့ခေါ်တာပေါ့အဲဒီလိုမျိုးလေးတွေဖြစ်အဲ့တော့ဒီစိတ်ဖြစ်စဉ်ကိုလည်းယောဂီတယောက်ကနားလည်ထားရမှာဖြစ်အပြီးတဲ့အခါကျတော့ဟိုဝိတ္တယပိုတိလို့ခေါ်တဲ့ဒီအာယုံတစ်မျိုးပေါ့နော်အာယုံပေါ့နော်ဒါကိုလည်းနားလည်ရမယ်အဲ့တော့အာယုံကတော့ဦးဇင်းတို့ဒီညမှာတော့ဟိုခတ်ဟိုနားလည်လွယ်အောင်ကြိုးစားပြီးတော့ပြောကြည့်ကြတာပေါ့ အဲ့တော့အတိမန္တာယုံဝတိအတိမန္တာယုံဝတိဆိုတာတော့ဟိုအတိမန္တာယုံလို့ပြောတဲ့အတွက်ကြောင့်အမြဲတမ်းထင်ရှားတဲ့ပေါ့နော်တနည်းအားဖြင့်အာယုံကဟိုကြီးတယ်ကြီးကျယ်တယ်မြင့်မြတ်တယ်အလွန်ကြီးကျယ်တယ်မြင့်မြတ်တယ်ဒီလိုပြောလို့ရတယ်တိုးတော့ဒီနေရာမှာကြီးကျယ်တယ်မြင့်မြတ်တယ်ဆိုတာကဒီအာယုံတစ်ခုတည်းအပေါ်မှာတော့မူတည်တာမဟုတ်ဘူးဆိုကြပါစို့အာယုံကတိတ်ပြီးတော့ထင်ရှားနေပြီမဲ့လေအာယုံကတိတ်ပြီးကြီးကျယ်တယ်လို့ဆိုပေမဲ့ဥမာ စကုပတာတာမကောင်းခဲ့အသွမောအလောကဆိုတဲ့အကြောင်းလေးမရှိခဲ့အဲသူကဒါကလည်းပဲဒီစကုတော်တာဝတိစိတ်ကြီးဒါမဖြစ်နိုင်ဖြစ်လည်းပဲခုနဟိုဩဒဗနဝါဒလောက်ဖြစ်ရင်ဖြစ်မယ်ဇဝနဝါဒလောက်ဖြစ်ရင်ဖြစ်မယ်အဲဒရာရမဏဝါဒအထိမကြနိုင်ဒရာယုံဖြစ်တဲ့အထိစိတ်တွေမဖြစ်နိုင်အဲတော့ဒရာယုံအထိဖြစ်တယ်ဆိုခဲ့ရင်တော့ဒါထိုအာယုံကိုဒါအတိမန္တာယုံလို့ဘယ်လိုခေါ်လဲအဲ့တော့အာယုံတစ်ခုတည်းထင်ရှားရမယ် ရှင်းရမယ်ဆိုတဲ့အပိုင်းမှာခုနပြောတဲ့ဟိုစိတ်တက်ခဏတွေဒရာဓမဏကြလောက်ရအောင်အထီပေါ့ဒါအားကောင်းနေရမယ်အားကောင်းနေရမယ်အဲဒါကို အတိမန္တယုံမတိလို့ခေါ်တာအဲ့တော့ဒါကရူပယုံမှာလည်းရှိနိုင်တယ်တတ္တယုံခန္ဓာယုံတတ္တယုံဖောတ္တပယုံပေါ့ဒီအာယုံတွေကိုဒါအတိမန္တယုံမတိအာဒရာယုံတိကြကြမယ်ဆိုရင်နောက်မန္တယုံဝတိဆိုတာသူကဟိုအတိတော့မဟုတ်တော့အရန်ကြီးအလွန်ကြီးတော့မဟုတ်အဲဒါပေမဲ့ तू ကလည်းပဲဘယ်တိကြတော့ဆိုတော့ခုနပြောတဲ့ ဟိုဇဝနာပေါ့ဇောခုနှစ်ကြိမ်ကြီးကြဇောခုနှစ်ကြိမ်ကြီးတက်တန်းရှိခဲ့ထိုအာယုံကိုဒါမန္တာယုံဝတိအနောက်တကပရိဒါယုံဝတိပရိဒါယုံဝတိဆိုတော့သူကဇောဒီမကြနိုင်တော့ဟိုတနေ့ကပြောသလိုပေါ့ဇောကိုမရောက်ဖဲနဲ့သူကဘုဒ္ဓောဆိုတဲ့ဟောတပနလို့ခေါ်တယ်နောရရအတိပဲသူကဟိုဖြစ်ခွင့်ရှိပြီးရင်ဒုတိယအာယုံကချုပ်သွားအဲထိုအာယုံမျိုးကိုကြတော့ဒါပရိဒါယုံဝတိအားနေတာပေါ့ နောက်ကအတိပရိဒါယုံဝတိအတိပရိဒါယုံဝတိကြတော့သူကဒါကအင်မတန်အာယုံကဟိုအာနေတာပေါ့နော်အာယုံကအင်မတန်အာနေအာနေတဲ့အတွက်ကြောင့်သူကဘာလဲဆိုတော့စိတ်တက္ကနာကြီးအများကြီးဖြစ်ကိုမရတော့သူ့ကိုတော့မောဃဝါဒလို့လည်းခေါ်တယ်မောဃဝါဒလို့ခေါ်ခြင်းကတော့သူကဒီဘဝင်လှုပ်ယုံမျှပဲဝဋ္ဌိစိတ်ဒီလုံးလုံးမဖြစ်တော့ခုနပြင်သောရာဟောဇံစကုဝိညာဉ်တံပရိဒိုင်တန်ရင်တော့ဟုတ်တော့လောက်ထိအောင်မဖြစ်ဘူး ဟိုတော့လောက်မဖြစ်ရင်ဒီဘက်ကပြင်သရဝဒန်စက်ကုဝိညာဉ်နဲ့လည်းဖြည့်ရိုးမရှိဘူးမရှိတဲ့အတွက်ကြောင့်သူကလာပြီးအာယုန်တစ်ခုကရိုက်ခတ်လိုက်တယ်ဘုံလေးတော့လှုပ်သွားတယ်ဒါပေမဲ့ဝတိစိတ်တွေမဖြစ်ဘူးအဲ့မှာအတန်တစ်ခုကြားတယ်ထိုအတန်ကဟိုဝတိစိတ်တွေအထိဇာတိစိတ်တွေရောက်မှသွားတော့ဇာတိစိတ်ဟိုဘက်ကဆုံးဖြတ်တဲ့ဟုတ်တော့ဒီလည်းမရဘူးအဲ့ဒါဆိုဘက်ကဇောတို့ဒါယုံတို့ဆိုဝေးရောပေါ့အဲ့တော့ဘုံကလေးတော့လာလှုပ်သွားတယ်ဘုံဘုံလှုပ်သွားတယ် အဲ့ဒါဆိုရင်တော့ဒါကိုအဲမောဃဝါဒလို့တို့လို့ခေါ်တယ်ဒါကကျင်သောတရဝတိနဲ့ပတ်သက်လို့နောက်မနောဒနာဝတိနဲ့ပတ်သက်ရင်တော့ဦးဇင်းတို့ဝိဘုဒ္ဓယုံဝတိအဝိဘုဒ္ဓယုံဝိဘုဒ္ဓယုံအဝိဘုဒ္ဓယုံဆိုတလို့ရှိတာပေါ့နော်အဲ့တော့ဝိဘုဒ္ဓယုံဆိုတာကတော့ထင်ရှားတဲ့အာယုံကြီးပဲအဲသူကခုနပြောသလိုပေါ့မနောဒနာဝဇံဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်အထိကြလောက်အောင်ပေါ့အာယုံကသိပ်ပြီးထင်ရှားရင်ဒါကိုဟိုဝိဘုဒ္ဓယုံဝတိနောက်တစ်ခုကတော့အာယုံကမထင်ရှားဘူး အာယုံကမထင်ရှားဘူးမထင်ရှားတော့သူကဘာဖြစ်တုံးဆိုတော့ဇောတိပဲကြာဟိုမထင်ရှားဘူးဆိုတဲ့အပိုင်းမှာဟိုတိတိလို့ရနေတာပေါ့သို့တော့ဒီတက်တန်းကခုနဇောပြီးဟိုဘက်မှာတက်တန်းမရှိတော့အဲအဲ့ဒါဆိုရင်တော့သူ့ကိုဒါဟိုဇဝနာဝါဒတနည်းအားဖြင့်အဝိဘူတာယုံလို့ဘယ်လိုခေါ်တာပေါ့နော်ကဲထားပေါ့ဒါကတော့အာယုံနဲ့ပတ်သက်လို့အဲ့တော့အဲ့မျိုးကိုအခြေခံသိရအခြေခံသိပြီးကမှနန္တရားကိုစစ်ပြီးတော့ဒါတင်စီရမှာဖြစ်တယ်နန္တရားကိုစစ်ပြီးတော့သွားရမှာ အဲ့ဒါတွေကိုမတည်ပဲနဲ့ဆိုရင်တော့ဒါနန္တရားကိုအားထုတ်ဖို့ရမှာတော်တော်ကိုဒါဟိုခက်ခဲနေအောင်ပါပဲအဲ့လိုဦးဇင်းတို့ဒါနားလည်ထားရမယ်ပေါ့ကောင်းပြီနောက်တစ်ခုဦးဇင်းတို့ဒီမှာဗာထပ်ပြောခြင်းတော့ဆိုတဲ့အခါကျဒီနန္တရားတွေကိုမသိသိခင်အပိုင်းမှာနန္တရားရဲ့အကြောင်းပေါ့နော်နန္တရားရဲ့အကြောင်းကိုလည်းဒါနားလည်ထားဖို့လို့အဲ့တော့နန္တရားရဲ့အကြောင်းကိုနားလည်ထားဖို့ဆိုတော့ဒီညမှာနန္တရားတွေဒီဟုတ်တော့ကယုတ်တရားတော့ကဦးဇင်းတို့ပြောခဲ့တဲ့အတိုင်းပဲ ကဏ၃ပါးရှိတယ်ရုပ်တရားမှာတဏှတိကဏသမုဝကဏကိစ္စကဏအခုနန္တရားမှာကြတဲ့အခါကျတော့ဒါကဏ၄မျိုးရှိတယ်အဲ့ဒါတဏှတိကဏသမုဝကဏကိစ္စကဏအာရမဏကရာဆိုတဲ့ဒီကဏ၄မျိုးရှိတယ်ပေါ့နော်ဒါကိုလည်းပဲသူတော်ကောင်းတယောက်ကဒါနားလည်ထားရမှာဖြစ်တယ်။ဘာကြောင့်ဒါကိုနားလည်ထားရမလဲဆိုတဲ့အခါကျဒီဟာကိုနားမလည်ရင်ဒါအသိဉာဏ်က ဒီနန္တရားတွေပေါ်မှာတန်ရှင်းသွားဖို့မလွယ်ဘူးအဲ့တော့ဒီကဏလေးမျိုးကိုနားလည်နိုင်ရေးကဏလေးမျိုးကိုနားလည်ဖို့ဆိုတော့ကဏလေးပုဂ္ဂိုလ်တကယ်တော့ဖြိုရမှာအဲ့ကဏလေးမျိုးကိုဖြိုဖို့အရေးကခုနပြောတဲ့ဒီအာယုန်ဒီ द्वार တွေဒီဝတ္ထိတွေကိုဒါနားလည်ထားရနားလည်ထားခဲ့ရင်တော့ဒီကဏတွေကိုဖြိုနိုင်မှာဖြစ်အဲ့တော့ဦးဇင်းဒီနေရာမှာအဲ့ကဏလေးမျိုးကိုနည်းနည်းလေးစပြီးတော့ပြောကြည့်အဲ့တော့နံပါတ်1ကတန်တတိကဏပေါ့အစဉ်အတိုင်းတစ်ခုအဲ့တော့ကဏ ကတတ္တဝါတွေကိုဖုံးလွှမ်းထားတာအစဉ်တန်းတစ်ခုနေနောက်ကတမူဝကဏဆိုတာအပေါင်းစုနောက်ကိစ္စကဏဆိုတာသူတို့ရဲ့ကိုယ်ပိုင်ပေါ့တဘာဝလုပ်ငန်းဆောင်တာကိစ္စနောက်တစ်ခါကျတော့အာရမဏကဏဆိုတာအာယုံပေါ့အာယုံယူမှုပေါ့နော်သူတို့ကဒီနန္တရားတွေကအာယုံပေါ့အဲ့လိုမျိုးရှိတဲ့အပိုင်းမှာနံပါတ်1ဖြစ်တဲ့တန်တတိကဏတန်တတိကဏကိုသူတော်ကောင်းတယောက်ကပြိုရတယ် တဏ္ဏိကနာကို မပြိုခဲ့သည်ရှိတော့ဒါယုတ်နန္တရားတွေကိုပရမတ်ဆိုင်အောင်သိတယ်လို့ဘယ်လိုပြောလို့မရအောင်အဲ့တော့တဏ္ဍိကနာပြိုရေးဒီခုနပြောတဲ့စိတ်ဖြစ်စဉ်စိတ်တနိယာမလို့ခေါ်တဲ့ဒီဝဋ္ထိကိုနားလည်ရအဝဋ္ထိကိုနားလည်မထားရင်မြင်မြင်တဲ့စိတ်ပဲတိတိတဲ့စိတ်ပဲကြားကြားတဲ့စိတ်ပဲလို့ဒီလောက်ပဲသူကဟိုသိလိမ့်မယ်အဲဒီလောက်ပဲသိယုံဒီဒါလုံလောက်တဲ့အတိတခုမဟုတ်ဘူး နည်းအားဖြင့်ဒီကဏကိုမဖြိုးနိုင်ဘူးလို့ဒါလိုပြောရအဲဒါကြောင့်မလို့ကဏဟာလေးကိုစပြီးတော့ဦးဇင်းတို့ကဟိုဓာကြီးတွေဒကမကြီးတွေကိုချပြခဲ့တာဒီစိတ်ဖြစ်စဉ်လေးဒီအာယုံ6မျိုးဓာရ6မျိုးအာဝတ္ထု6ပါးဒါကိုပြောခဲ့အဲ့တော့ခုဒီဘက်မှာဒီတန်တတိကဏပေါ့ဒီအစင်အတန်းကြီးကိုအတုံးခဲကြီးပေါ့ခဏအစင်တန်းအဲ့အဲ့ဒါကိုသူကဖြိုနိုင်ရဖြိုနိုင်ဖို့ဆိုတော့ခုနဝဋ္ထိကျင်ကိုသိထားတဲ့သူတော်ကောင်းတယောက်ဝဋ္ထိကျင်ကိုဆိုတာစာလို့သိရင်တော့လေ ဒါတင်ညာတိနဲ့တိပေါ့သို့တော့ဒီမှာဟိုဉာဏ်ပညာနဲ့ကိုယ်တိုင်ထွန်းဖောက်ပြီးတော့တိဖို့လေဒါလိုအပ်တယ်အဲ့လိုကိုယ်တိုင်တိဖို့ဆိုတာကစိတ်ဝဋ္ထိစဉ်ကိုကိုကနားလည်ထားတဲ့အခါမှာရှုရကျူတဲ့ကတော့ဦးဇင်းတို့ဒီမှာတော့ဒီပြင်သရရဝဋ္ထိတွေကိုတော့ပြင်သရရဝဋ္ထိလို့ခေါ်တဲ့ဒီသကုဒရဝဋ္ထိသောရရဝဋ္ထိကာဏဒရဝဋ္ထိဒေဝဒရဝဋ္ထိကာဒရဝဋ္ထိဒီဝဋ္ထိတွေကိုတော့ဦးဇင်းတို့က နာတရားသိသိတဲ့အပိုင်းမှာအကယ်၍မြတ်ဟိုသမထယာနေကပုံကူဖြစ်ခဲ့ရင်ပေါ့သူ့ကိုနောက်ဆုံးမှသင်ပေးတယ်သူ့ကိုနောက်ဆုံးမှသင်ပေးပြီးဘာကိုစပြီးတော့သင်ပေးလေရှိတုံဆိုတဲ့အခါကျတော့ဒါမနောဒွါရလို့ခေါ်တယ်ဒီဇာဏံတရားတွေကစပြီးတော့ဥစွာပထမသင်ပေးလေရှိတယ်အကြောင်းကဘာကြောင့်လုံးလို့ဆိုတဲ့အခါကျတော့ तू ကဒီမနောဒွါရမှာကျတော့စိတ်အကျဉ်း အရေးအတွက်ပေါ့ခုနပြင်သောတော်ဟောဇံမှာဆိုရင် စိတ်တွေကကပြင်သောဟိုစကုတ္တရဝတိမှာဆိုရင်ပြင်သောတော်ဟောဇံစကုဝိညာဉ်တံပိဋ္ဌာန်တိုင်းရဏအစတိယပြင်ဒီစိတ်တက္ခဏဒီကကိုယ်ကြကိုယ်ပြတဲ့စိတ်တက္ခဏတွေကိုလိုက်ပြီးမှတ်ရတာရှိစိတ်တက္ခဏတိုင်းစိတ်တက္ခဏတိုင်းဒီတစ်ခုနဲ့တစ်ခုကမတူဘူးစိတ်စိတ်တိတ်အရေးအတွက်ချင်းကမနောရဏမှာじゃအဲ့လိုမဟုတ်ဘူးသူကမနောရဏကိုဇန်တစ်ကြိမ်ပြီးတာနဲ့ဇောအဲ့ဇောကဆိုရပါဆိုကုစုဇောဆောခဲ့တဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ ကုစုသောကုစုသောဤပဲကာမဝါစရဆိုလဲခုနှစ်ကြိမ်လောက်ဇက်တိုက်ဖြစ်အကယ်၍ဇံရထားတဲ့ပုံကိုတယောက်ဖြစ်ခဲ့ရင်တော့ဒီဇဏ္ဏတရားတွေကဝင်စားသလောက်ပေါ့ဇံဝင်စားတဲ့9မိနစ်ဝင်စားရင်9မိနစ်လုံးဇက်တိုက်ဒီဇဏ္ဏတရားတွေဖြစ်10မိနစ်ဝင်စားရင်10မိနစ်ဇဏ္ဏတရားတွေဖြစ်တဲ့အခါသူကဟိုသူတော်ကောင်းတယောက်အတွက်သိကြည့်ရလွယ်ကူတယ်ဒီအတွက်ကြောင့်ဒီဇဏ္ဏတရားတွေကိုစပြီးတော့သိကြည့်မှုသင်ပေးတာပေါ့ အဲ့ကနေပြီးတော့ဆိုကြဆိုဒီဇန္နတရားတွေကိုသိသိတတ်သွားပြီတနည်းအားဖြင့်မနောရဝတိကိုနားလည်သွားပြီဆိုတဲ့သူတော်ကောင်းတရားဇန္နတရားကိုရပြီဆိုရင်ဒီမနောရဝတိလိုက်မှာဖြစ်နိုင်တယ်ဦးဇင်းတို့ယုတ်တရားကိုအာရုံယူပြီးတော့စကုကြီးကိုအာရုံယူဖြစ်တဲ့မနောရဝတိအဲသောတာကြီးခန္ဓာကြီးဇင်ဝါကြီးစသဖြင့်အပြင်ဒါကိုအာရုံယူပြီးတော့ဖြစ်သွားတယ်ဒီမနောရရာတွေကိုဦးဇင်းတို့အသိကြီးခိုင်းတယ်နောက်ပညာကိုအာရုံယူပြီးဖြစ်တဲ့မနောရရာကုသိုလ်အကုသိုလ်ဒါတွေကိုသိကြီးခိုင်းအဲ့တော့မနောရဝဇန်နဲ့ဇောခုနှစ်ကျင်းလောက်ပဲသိကြီးရတဲ့အတွက်ကြောင့်ယောဂီတယောက်ကတတော်ကြီးမပင်ပန်းဘူးတနည်းအားဖြင့် အတိညာတန်ရှင်းတယ်ပေါ့အဲ့လိုအတိညာတန်ရှင်းတဲ့သူတော်ကောင်းတယောက်ကိုမှတဆင့်တက်ပြီးတော့ဒီပြင်ဆတော်တော်တင်ပြင်ဆတော်တော်တင်တဲ့အခါကျတော့အခုစကုတော်တော်အဝတိကိုတင်ပြီးဆိုရင်အစာအုပ်ဆုံးဘာလို့အောင်ဆိုစိတ်တက်ခဏတွေကိုမှတ်ရတယ်ဒါဥစဉ်ခုဒီတလောမှာပဲဟိုယောဂီတယောက်ကလည်းဒီနံကမထမ်းမှန်းရောက်နေတော့သူ့ကိုဘာစတင်လဲဆိုတဲ့အခါကျတော့ရူပယုံကိုအာယုံယူကြည့်လိုက်ရူပယုံကိုအာယုံယူကြည့်တဲ့အခါရူပယုံက မိမိတင်ကြည့်ထားတဲ့ဒီရူပါယုံကိုအောင်ယူတော့မယ်ဒီစက္ခုဒေါရကိုတင်ကြည့်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်ကဘာလို့ရတော့ဆိုတော့ဒီစက္ခုအကြည်လို့ခေါ်တယ်ခုနဝတ္ထုယုတ်ပေါ့စက္ခုဝတ္ထုလို့ခေါ်တယ်စက္ခုအကြည်ပေါ့တနည်းအားဖြင့်စက္ခုဒေါရအဲနောက်တကထိုစက္ခုအကြည်ကစက္ခုဒေါရမာရင်လာပြီးရိုက်ခတ်တာတော့မဟုတ်မနောဒေါရလည်းရိုက်ခတ်တော့အဲ့ဟရိယဝတ္ထုလို့ခေါ်တဲ့ဘဝင်မနောအကြည်ပေါ့နော်အဲဒီမနောဒေါရကိုလည်းတင်စီထားအဲ့တော့စကုဒေါရနဲ့မနောဒေါရဒီဒေါရအလိုက်ဆိုစကုဒေါရနဲ့မနောဒေါရနှစ်ခုကိုတင်စီထား သင်္ကြတပေရူပါယုံကိုလှမ်းပြီးအာယုံယူကြည့်အာယုံယူကြည့်တဲ့အခါမှာရူပါယုံကဒီဇက်ကုကြီးကိုရိုက်ခတ်တဲ့ဌာနဲ့ဒီဘွေမနောကြီးကိုလည်းလာပြီးတော့ရိုက်ခတ်လိုက်မနောတော်ကိုလည်းလာပြီးရိုက်ခတ်လိုက်ရိုက်ခတ်တဲ့အခါမှာအဲ့မှာဝတိစီကြီးဖြစ်အဲစိတ်ကနာတွေဖြစ်သွားတာကိုလိုက်ပြီးတော့မှတ်သားရတယ်ဥမာဘွင်ကိုဘွင်မှာစပြီးတော့ဒီမနောတော်ရမှာဒါပြင်းထန်တော်ကိုဇန်အနေနဲ့ဖြစ်သွားတယ်တစ်ချိန်ဖြစ်မယ်ပြီးတဲ့အခါသူကအဲ့စိတ်ဖြစ်စဉ်ကခုနဇက်ကုဝိညာဉ်စိတ်ဇက်ကုဓာရမှာဒါတခါဖြစ်တယ်မျက်စိဆိုတဲ့ဓာရမျက်စိအကြည့်မှာဖြစ်တယ် အပြီးတဲ့အခါကျမှတံပရိဇန်တယနာဥတော်ဆိုတဲ့အဲ့ဒါကိုအမိလေးတွေပြီးခိုင်းအဲ့တော့အမိပေးခိုင်းတော့ तू ကနန္တရားကိုရှုကျင်တာဘာလို့အမိပေးခိုင်းနေရတာလဲဒီလိုပြောတာပေါ့နော်ဒါလေးကိုဦးစင်းကပြောကျင်တာအဲ့တော့အမိဘာကြောင့်ပေးခိုင်းတာလဲလို့မေးတဲ့အခါကျတော့ဒါကကဏကိုဖြိုခြင်းလို့ဘာကိုဖြိုခြင်းလို့ကဏကိုဖြိုခြင်းလို့ပါဗျာဆိုတော့အမိပေးနေဆိုတာကနားလည်လွယ်အောင်ပြောရအောင်ကိုပေးလို့ပေးတာတော့မဟုတ်ဘူးသူစိတ်ပြည့်စင်ကိုကိုကသိအောင်ကြိုးစားတာအဲ့တော့ဒီရူပယုံကိုလန့်အောင်ယူလိုက်တယ်ဒီရူပယုံက ဒီစက္ကူအကြီးကိုလည်းလာပြီးတော့ရိုက်ခတ်တယ်ဒီဝေမနောကြီးကိုလည်းလာရိုက်ခတ်တယ်ပေါ့နောဒောရကိုလည်းလာရိုက်ခတ်တယ်စက္ကူဒောရနဲ့မနောဒောရနှစ်ခုကိုဗျိုင်းလူလူလာရိုက်ခတ်လိုက်တယ်ဒီရူပါယုံကရိုက်ခတ်တဲ့အခါမှာခုနမနောဒောရမှာပြသရဝဇံဖြစ်မယ်အဲစက္ကူဒောရမှာဒါမြင့်တိသိဆိုတဲ့စက္ကူဝိညာဉ်ဖြစ်တယ်ပေါ့အဲပြီးတဲ့အခါကျတော့မှအဲ့စိတ္တခဏကိုလိုက်ပြီးတော့ကိုကလိုက်ပြီးတော့မှီအောင်လုပ်ရတယ်စသဖြင့်ယောဂီမှာဒါလည်းအင်မတန်ခက်တယ်စိတ္တခဏတွေကတိတ်ပြီးတော့ဖြစ်နှုံးရမြန်တော့စိတ္တခဏကိုမှီအောင်မလိုက်နိုင်ဘူး လိုက်နိုင်တဲ့အခါကျတော့ဥမာဆိုကြပါစို့လာရိုက်ခိုက်တာနဲ့ဘဝင်မနောကြီးဘဝင်မနောဒရမှာဖြစ်သွားတဲ့ဒီပြစ္ဆရာဝဇန်လောက်ပဲသိရင်သိသွားမယ်ပြီးရင် तू ကဟိုဟိုလိုက်မလိုက်နိုင်တော့မလိုက်နိုင်ရင်ဘာလို့ရတော့ဒီဘဝင်မနောကြီးစကုဒရနဲ့မနောဒရကိုပြန်ပြီးတော့သိသိသိသိပြီရူပါယုံကိုတစ်ခါပြန်အာယုအာယုံရင်ဒီတစ်ခါကျတော့ तू ကစူးစမ်းကြည့်နှစ်ခါသုံးခါလောက်စူးစမ်းရင်ဒီမနောဒရမှာဖြစ်သွားတဲ့ပြစ္ဆရာဝဇန်ကိုလည်းသိလိုက်တယ်စကုဒရမှာဖြစ်သွားတဲ့စကုဝိညာဉ်ကိုလည်းသိလိုက်တယ်ဒီလောက်ပဲ तू ကသိနိုင် တော့သူကလည်းဒီဟိုနိုင်ငံသားဖြစ်နေလေတဲ့အခါကျတော့သူကဒီသဘောကိုသူကတော်တော်ကိုစူးစမ်းနေရတယ်ဦးဇင်းတို့ပြောတာကိုလည်းပဲသူဟိုစာထဲမှာဖတ်ဖူးထားတာ ਨੇ ဆိုတဲ့အခါကျတော့သူတော်တော်ကိုသူကဒီညမှာဟိုကတိကောက်ဖြစ်နေတော့ဦးဇင်းကဒါတော်တော်ကိုပြောရတယ်သို့တော်ခုတော့သူအောင်မြင်သွားပါတယ်လွန်ခဲ့တဲ့ဟိုဦးဇင်းတို့နံပါတ်3မှတ်လောက်တက်ကဒါသင်ပေးအဲ့တော့သူလုံးပြောချင်တာကအဲ့မှသူကစိတ်တက္ကနာတွေကိုလိုက်ပြီးတော့သူကမှတ်ရတာ အဲစေတကနာဖြစ်သွားတာကတော့သူကတော့ဒီပြဏရာဝဇံဖြစ်မယ်စကုဝိညာဉ်ဖြစ်မယ်တံပရိသန်တံယနာဟုတ်တော့ဇောဆိုဒီလိုဖြစ်သွားတာဇောကုဏ္ဏချင်းဖြစ်မယ်အထင်ရှားသိပြီးတော့အာယုံကသိပြီးတော့ဟိုထင်ရှားနေတယ်ဆိုရင်အဲဒါကုဏပြောတယ်တတန်းရှည်နေတယ်ဆိုရင်တရားယုံထိဖြစ်သွားဒါပေမဲ့ယောဂီအဲ့စေတကနာတွေအကုန်လုံးလိုက်မသိနိုင်ဘူးပထမဆုံးတစ်ချိန်မသိနိုင်တဲ့အတွက်ကြောင့်ပြဏရာဝဇံသိရင်ပြဏရာဝဇံတစ်ချက်ပဲပြီးပြန်အာယုံယူနောက်ကပြဏရာဝဇံနဲ့စကုဝိညာဉ်ဆိုတဲ့စေတကနာကိုသိလိုက်သိရင်နောက်ကပြန်အာယုံယူဒီလိုနဲ့သွားရတယ် သွားလိုက်လို့ရှိရင်ခုနပြသနာဟောဇံစကုဝိညာဉ်ပြီးတော့တံပရိဆိုင်ဒီမနောရဏမှာဖြစ်မဲ့တံပရိဆိုင်ဖြစ်သွားတယ်တန်ရဏအဲ့ချိန်မှာစိတ္တခဏကိုလိုက်ရေးကြည့်လို့ရှိရင်ဘုရင်တို့ပြသနာဟောဇံဟိုဘဝင်နှစ်ချိန်လောက်ထားဟိုထားပေါ့ဘဝင်ကဆိုလဲနားနဲ့ဘဝင်ကုပစ္စည်းတာကိုထားခဲ့လာအဲ့ဒါဆိုရင် तू ကဘာဖြစ်မလို့ရူပယုံကိုလှန့်အောင်ယူလိုက်တာနဲ့ပြသနာဟောဇံတစ်ချိန်ဒါမနောရဏမှာဖြစ်မယ်ပြီးတော့စကုဒရမှာမြင်တိတိဖြစ်မယ်ပြီးတော့ဒီမနောရဏမှာပဲဘာဖြစ်မလို့ဆိုတော့တံပရိဆိုင်ဖြစ်မယ်တန်တရဏဖြစ်မယ်အဲ့တော့စိတ္တခဏ၄ချက်ဖြစ်သွားပြီတန်တရဏဥဒောဆိုတော့၅ချက်ဖြစ်သွားပြီ အပြီးတဲ့အခါကျတော့မှဇော9ကြိမ်ဆိုတော့9နဲ့9နဲ့ပေါင်း12ကြိမ်ဖြစ်စစ်တဲ့ခဏစစ်တဲ့ခဏအနေနဲ့ပဲ12ကြိမ်ပြီးတဲ့ဒရာယုံကြမယ်ဆိုရင်14ကြိမ်ပေါ့နော်အဲ14ကြိမ်ဖြစ်သွားတယ်ဒါအဲ့တော့ပြန်ပြောမယ်ဆိုပြသရဟောဇံစကုဝိညာဉ်တံပရိဆိုင်တန်ရဏဟုတ်တော်ဇော9ကြိမ်နောက်တကတရားယုံ2ကြိမ်ပေါင်းလိုက်လို့ရှိရင်14ကြိမ်ပေါ့နော်အဲ14ကြိမ်ဆိုတော့ဒီစစ်တက္ခဏတွေကိုအရင်ဆုံးယောဂီကနားလည်အောင်ကြိုးစားရတယ် အဲ့ကြိုးစားတဲ့အပိုင်းကယောဂီကလည်းစိတ်ရှိဖို့တော့လိုတယ်စိတ်ရှိဖို့တော့လိုတယ်စိတ်ရှိဖို့လိုတယ်ဆိုတဲ့အပိုင်းကိုထပ်ပြောလို့ရှိရင်ဒီကနေ့ကျတော့ယောဂီကစိတ်မရှိခြင်းဘူးအဲဒကာကြီးတွေဒကာမကြီးတွေကတော့ကျောင်းဆရာမဟုတ်တော့သိနားလဲမဟုတ်ကျောင်းဆရာတွေဆိုရင်တော့နည်းနည်းနားလဲတယ်ဒကာလေးမှာကလေးကသင်ပြရတဲ့ကလေးကစိတ်ရှိတဲ့ကလေးရှိတယ်စိတ်မရှိတဲ့ကလေးရှိတယ်စိတ်မရှိတဲ့ကလေးကိုသင်ပြရလို့ရှိတယ်အတော့ခက်တယ်အဲအဲ့ဒီသဘောပဲ ရုပ်ရည်နဲ့တခါလေးမှဟိုတရားတော်အားထုတ်တာရှင်မြတ်တရားအားထုတ်ပြီးတော့ဒေါသဖြစ်ရလားဆိုတော့ဒီလိုတော့မဟုတ်ဘူးเนาะဒါပေမဲ့တခါကျတော့ပြောနေရင်းနဲ့ပြောတာကိုသူကလည်းဟိုစာဖတ်ဘူးထားတယ်ဟိုနားကြားဘူးထားတယ်ဆိုခဲ့ဒါကအဲ့တပည့်နဲ့အဲ့ဆရာနဲ့ကနှစ်ဦးလုံးကတော်တော်ကိုဟိုဟိုကျွန်တော်ဟိုကျေးဇူးတော်ရှင်ဆရာတော်ကပြောတဲ့စကားလုံးနဲ့ပြောမယ်ဆိုရင်သီလသမารိပညာဏခန္ဒီပဓာနာကာရဏံဆိုတာ ရသမารိပညာဆိုတဲ့တိက္ခာ၃ရပ်ကိုပြည့်ကျင့်ဖို့အတွက်ခန္ဓာကအဓိကတိခံခြင်းဆိုတာဒီအဓိကအကြောင်းတရားပဲဆိုသလိုပဲဒီနေရာမှာတရားသင်ရတဲ့အခါမှာလည်းကလေးသူဟိုသူသိချင်တာပဲလိမ့်ပြောဒီကပြောတာကိုလည်းလက်မကန်ဘူးဆိုရင်အဲ့ဒါစိတ်ရှင်ရှင်နဲ့တော်တော်သင်ရတယ်သူကိုလည်းပဲမင်းစိတ်ရှင်ရှင်နဲ့နားထောင်မှုကိုတော်တော်ကိုတိုက်တွန်းရတယ်ဟုတ်ပလားဒီကလေးမှစိတ်မရှိတော့ပြောချင်တာကဒီစိတ်တက္ကနာတွေကိုလိုက်မယ်သူတို့ကသိရင်နေတာကဒီကလေးဒီဟို စကုဒွါရဆိုရင်ဒီမြင်းတိစိတ်ဆိုမြင်းတိစိတ်ကိုပဲတန်းပြီးအဲ့မြင်းတိစိတ်မှာစိတ်စရိနှလုံးရှိတယ်ဒါသိရင်ပြီးပြီမို့လားဒီလိုပြောတာဒါသိရင်ပြီးပြီလားဆိုဒါဆိုရင်တန္တရိကနာမပြိုနိုင်ဘူးတို့ရူပယုံကဒီရူပယုံနဲ့ဒီစကုဝိတုပေါ့စကုအကြည်နဲ့လာရိုက်ခဲ့တဲ့အခါမှာဒီမြင်းတိစိတ်တို့နဲ့ဖြစ်သွားတာမဟုတ်ဘူးဒါမဲ့ဒီအာယုံကိုလှန့်အောင်ယူလိုက်လို့ဆိုကြပါစို့ကြားတယ်ကြားတဲ့အာယုံယူလိုက်တာ ਨੇ ဒီကြားသိတဲ့ဖြစ်သွားတာလောက်တင်သိတယ်ဆိုရင်ဒီပုဂ္ဂိုလ်ကတန်တတိကနာမပြိုဘူး။ဟိုကစိတ်ဖြစ်စဉ်ကြီးကိုပေါ့နော် ဒီစိတ်တခဏတိုင်းစိတ်တခဏတိုင်းကိုမသိတဲ့အတွက်ကြောင့်သူဒီတန်တတိဆိုတဲ့ဒီအစဉ်တန်းကြီးကိုမပြိုဘူးသူကရောထွေးပြီးတိလိုက်တာပဲရောထွေးပြီးတိလိုက်တာရောထွေးပြီးတိလိုက်တာဖြစ်တဲ့အတွက်ကြောင့်ဒါကိုစိတ်ရှင်လက်ရှိနဲ့ဒီတန်တတိကဏပြိုရေးအတွက်ဒါစပြီးတော့နံကမ္မထံကိုသင်တဲ့အပိုင်းမှာသင်ရတယ်သင်ရတဲ့အခါကျတော့အဲကိုစကြဝဠာကုဒါဒီရူပါယုံကိုအာရုံယူတယ်စကုတ္တရဝတိဖြစ်တဲ့အဲစကုတ္တရဝတိတိုင်းမှာရှိတဲ့စိတ်တခဏတိုင်းကိုအရင်ဆုံးအရင်ဆုံးရေတွက်ရတယ် အဲ့တော့အာယုံကိုယူလိုက်တယ်စိတ်တက္ခဏဘယ်နှချက်လောက်ရလိုက်တော့ဥမာ၅ချက်ပဲရရင်ရမယ်ရရင်ထပ်ကြိုးစားထပ်ကြိုးစားထပ်ကြိုးစားဆိုပြီးဆိုကြပါစို့ तू ကစိတ်တက္ခဏက14ချက်လုံးလောက်ရပြီဆိုကြစို့ရပြီဆိုရင်အဲ့ကြတော့မှနောက်တစ်ခါပြန်ကြိုးစားနောက်တစ်ခါပြန်ကြိုးစားဒီစိတ်တဲ့ခဏလေးတွေကိုတစ်ခါလေးသိကြပါလားပြန်စားတော်ဟောဇန်စကုဝိညာဉ်တံပတိဆိုင်တန်ရဏဩတော်ဇောဇောဇောဇောဇောဇောဇောတရာယုံတရာယုံဒါလိုမျိုး သူ့နာ အားရတဲ့ဒီဒါသင်ပေးရတယ်အဲ့ဒါရပြီဆိုလို့ရှိရင်တော့အဲ့ကြောင့်တော့မှဒီစိတ်ခဏတာ စေတကနာအတိုင်းမှာရှိတယ်ဒါနန္တရားတွေကိုဆိုအဲ့ဒါကိုတော့သူကခုနတမောကနာနောက်တစ်ခုပြောတယ်တမောကနာပြိုတာပေါ့အဲ့တမောကနာပြိုရေးမှာကြတော့မှာအဲ့တမောကနာပြိုရေးကြတဲ့အခါကြတော့မှာခုနစေတကနာတလုံးစီတလုံးစီမှာရှိတယ်ပြင်ဆင်တော်တော်ဇမ်းမှာရှိတယ်စိတ်စစ်တေးအဲဆက်နှလုံးဆက်တလုံးရှိမယ်နောက်တစ်ခါခုနစကုမြင်မြင်သိစိတ်မှာဒါစိတ်စစ်တေးရှစ်လုံးရှိမယ် ကောတံပဋိစ္စနာဆိုတဲ့လက်ခံတဲ့အခိုင်မှာဒါစိတ်စီတသိဆယ်နှလုံးရှိမယ်၁၁လုံးရှိမယ်နောက်တဏိရဏမှာဆယ်နှလုံးရှိမယ်ဟုတ်တော့တဏိရဏလည်းဟုတ်တော့မှာဆယ်နှလုံးရှိမယ်အဲနောက်တစ်ခါဇောဇောဆိုလို့ရှိရင်ကုသိုလ်ဇောဖြစ်ခဲ့ရင်ကုလိုကမဏတ်ရှူပွားတဲ့အခိုင်မှာဖြစ်တယ်ဆိုကုသိုလ်ဇောဟိုဖြစ်ခဲ့မယ်ဆိုကြဆိုဒါဆိုလို့ရှိရင်ကုသိုလ်စိတ် ဒီအသိစိတ်နဲ့တကောသောအနန္တရား33 34စသည်အပြင်ဒီလိုဖြစ်တယ်ဆိုတော့အဲ့ကြမှာသူကတလုံးစီစစ်တဲ့ခဏတိုင်းစစ်တဲ့ခဏတိုင်းမှာရှိတဲ့နန္တရားကိုတစ်ခါသိကြည့်ရတယ်ဒီပိုင်းမှာလည်းယောဂီကထို့တူပဲစိတ်ရှိရတာပဲအဲ့တော့ဦးဇင်းတို့ဟိုဟိုအာယုံကိုဘယ်အချိန်မှာသိလဲဆိုတာမျိုးပေါ့အာယုံကိုဘယ်အချိန်မှာသိလဲဆိုရင်တော့ ဒီစိတ်တက်ခဏတိုင်းစိတ်တက်ခဏခိုင်းတော့ကတော့အာယုံကိုသိတာပဲသို့တော့ဒီအိန္ဒြေကိုစောင့်စည်းတယ်ဆိုတဲ့အပိုင်းပေါ့နော်ဦးဇင်းတို့ဓမ္မပဒမှာရှိတယ်ဇကုဏတံဝရောတာရုတာရုသောဒိနတံဝရောဂာဏိနတံဝရောတာရုတာရုဇင်ဝါယတံဝရောကာယနာတံဝရောတာရုတာရုတပ္ပထတံဝရောဆိုပြီးတော့ဇကု စက်ကုံတတွေကိုဆောင်သိရင်ကောင်းတယ်သောတရင်တွေကိုဆောင်သိရင်ကောင်းတယ်ဂါနေတွေကိုဆောင်သိရင်ကောင်းတယ်နောက်ဆုံးအလုံးစုံကိုဆောင်သိနိုင်ရင်အကောင်းဆုံးပဲဆိုပြီးတော့ဒီလိုမျိုးဘုရားရှင်ဟောထားတာရှိအဲ့တော့ဒီနေရာမှာအဲ့အိန္ဒိတွေကိုဆောင်သိတယ်ဆိုတဲ့အပိုင်းအဲ့ဒါဒီဝဋ္ထိစိတ်တွေကိုနားလည်ထားတဲ့သူတော်ကောင်းတွေဒီအိန္ဒိတွေကိုဆောင်သိတယ်ဆိုတဲ့အပိုင်းကလည်းဟိုတိတ်တော်တော်ကြီးခက်တာမဟုတ်ဘူးနားလည်လို့လွယ်တယ်အဲ့တော့အိန္ဒိတွေကိုဆောင်သိတယ်ဆိုတဲ့အပိုင်းမှာဦးဇင်းတို့ အဲဒီပိုင်းလေးလည်းဟိုတလောကမေးထားတဲ့မေးခွန်းလေးနဲ့ဆက်ဆက်ပြီးဦးဇင်းတို့ကဒီအဲစိတ္တခဏတွေကိုတိသွားရင်အိန္ဒိဆောင်စည်းတဲ့အပိုင်းကလည်းပဲစိတ္တခဏတိုင်းစိတ္တခဏဆိုတော့တဏှတိခဏပြိုပြီးတဏှတိခဏပြိုလို့စိတ္တခဏတိုင်းစိတ္တခဏတိုင်းမှာရှိနေတဲ့ဒီနန္တရားတွေကိုတလုံးစီတလုံးစီသူတို့ရဲ့အပေါင်းအစုကိုဖြိုခွဲပြီးတော့ဒါကတော့အတိစေဒါကတော့ဖတ်တာဒါကတော့ဝေနာဒါကတော့တင်ညာစသည်အပြင်ဒီလိုမျိုးသိပြီဆိုရင်ဒါကသမဝကဏပြိုတယ်အဲ့ဒီဘက်မှာဦးဇင်းတို့ကဘာထပ်ပြောချင်လို့ဆိုတော့ခဏ အိန္ဒိဆောင်စည်းတာတွေနဲ့တွဲပြီးတော့ပြောသွားရင်ပုံနာလေအဲ့တော့အိန္ဒိဆောင်စည်းတယ်ဆိုတဲ့အပိုင်းမှာခုနအခုမြင်ပြီပေါ့မြင်တဲ့အခါမှာဟိုမြင်တိစိတ်ဖြစ်သွားတယ်အဲ့တော့မြင်တိစိတ်ဖြစ်သွားတော့စက္ကုတွေကိုစောင့်သီးတယ်ဆိုတဲ့အပိုင်းကဒီစက္ကုဆိုတဲ့မြင်တိစိတ်လေးတစ်ခုလေးကိုစောင့်သီးလို့မရစောင့်သီးလို့မရနောက်တစ်ခုကတော့ဦးဇင်းတို့စောင့်သီးလို့မရဘူးဆိုတဲ့အပိုင်းမှာအာယုံကလာပြီးတော့ရိုက်ကတယ်မကြည့်ပဲနေမကြည့်ပဲနေရင်တော့ ဟိုအကောင်းဆုံးပေါ့ဟိုဒါကြောင့်မလို့ဦးဇင်းတို့မမြင်ရရာကိလေသာသူ့ဘာသူငြိမ့်သည်မကြားရရာကိလေသာသူ့ဘာသူငြိမ့်သည်ဆိုပြီးတော့ဒါမကြည့်ပဲနေရသို့တော့မကြားဘဲနဲ့နေလို့ရလားဆိုတော့တခါလေတခါကြီးတခါမကြီးကိုကတက်တက်တော့လိုက်ပြီးတော့ဒီအာရုံယူတာမဟုတ်ဘူးတခါပေမဲ့တခါလေအတန်ကနေနဲ့တော့လာပြီးတော့ကြားမနေရဘူးလားကြားနေရတာပဲကြားနေရတာပဲတခါကြီးတို့တန်မုံတိလည်းကြားရမှာပဲဟုတ်ပလားကိုမင်းရတီကိုလည်းကြားရမှာပဲပေါ့ဒီသဘောပဲအဲ့တော့ အဲ့ဒါကဒါမကြားဟိုဒီအာယုံကိုဦးဇင်းတို့ကညင်းပယ်ပြစ်လို့မရအောင်အာယုံကလာရိုက်ခံလိုက်လာရိုက်ခဲ့တယ်ရိုက်ခဲ့လို့ရှိရင်အာယုံကလည်းခုနထင်ရှားတယ်ဆိုရင်ခုနပြောတယ်ဒီဟိုသောတရာဝတိစိတ်အစဉ်ကြီးကဖြစ်သွားမှာပဲခုနပြင်သောတရာဝဇံသောတာဝိညာဉ်တံပရိဇံတန်ရဏဟောတော်ဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ဆိုဒါဖြစ်သွားဖြစ်သွားတဲ့အခါမှာဒါဆိုရင်အိန္ဒိတွေကိုဘယ်နေရာမှာစောင့်သိရမလဲအိန္ဒိတွေကိုဘယ်နေရာမှာစောင့်သိရမလဲဆိုတော့ခုနပြင်သောတရာဝဇံလည်းသူဒီအာယုံကိုစင်ကျင်မယ် အဲသောတာဝိညာဉ်ကလည်းဒီအတန်ဆိုတဲ့အာယုံကိုသိလိုက်တာပဲအတံပရိဇန်ကဒီအတန်ကိုလက်ခံမယ်တဏိရဏကစုံစမ်းမယ်အတဏိရဏကသူကမှတ်သားတယ်တံပရိဆိုင်ကလက်ခံတဲ့တဏိရဏကစုံစမ်းတယ်ခုနဩဒပနလို့ခေါ်တယ်မနောရောအောင်ကြဩဒပနကကျတော့ဩဒပနကိုဦးဇင်းတို့ဟိုဆရာတော်တပားကဘာသာပြန်ထားတာပေါ့ ညောင်လေးပင်ဆရာတော်ထင်ပါတယ်ဝိသုဒ္ဓိမတ်ကိုဘာသာပြန်တဲ့အပိုင်းမှာဆရာတော်ကဘယ်လိုလေးပြန်တော့ဆိုတော့ဟောဒဗနာကိုများသောအားဖြင့်သုံးဖြတ်တယ်လို့တို့ဘာသာပြန်တယ်သို့တော့ဆရာတော်ကအဲ့မှာဘာလေးဘာသာပြန်တော့ဆိုတော့မှတ်သားတယ်မှတ်သားခြင်းကိစ္စကိုလုပ်တယ်ဆိုပြီးဆရာတော်ကဟောဒဗနာဟောဒဗနာသာရီတိဆိုပြီးတော့တို့ဝိသုဒ္ဓိမတ်မှာဖွင့်ထားတာရှိတယ်အဲ့ဒါကိုဆရာတော်ကမှတ်သားခြင်းကိစ္စဆိုပြီးတော့ဒီလိုမျိုးလေးဟိုအမိတက်လိုက်တာတွေ့ဟိုဘာသာပြန်လိုက်တာပေါ့နော် အဲ့တော့ဒီဘာသာပြန်ချက်ကလေးတွေရတယ်ဒါတခါလေးမလို့ဦးဇင်းတို့ဒါမှတ်သားစရာအမှတ်သားစရာကောင်းတယ်အဲ့တော့ဒီမှာဘာပြောချင်တာတုံးဆိုတော့အဲ့ဒီတင်ညာကဘယ်မှာလဲတင်ညာတင်ညာဘယ်မှာဆုံးလဲဆိုတင်ညာကဘယ်မှာလာကျေးဇူးပြုလေဆိုတဲ့အခါမှာအဲ့ဒီဟောဒပနနေရာပဲဟောဒပနနေရာကအဓိကပဲအဲ့ဟောဒပနနေရာမှာ तू ကဆုံးဖြတ်လိုက်မှာ तू ကဆုံးဖြတ်လိုက်တဲ့အခါကျတော့သူ့ရဲ့နောက်မှာခုနဘာဖြစ်လာတုံးဆိုတဲ့အခါကျတော့ခုနဒီဇောဖြစ်မယ်ဇောကခုနရှေ့က ဒီဩဒပနနေရာမှာအာယုံကိုဆုံးဖြတ်လိုက်တဲ့အပိုင်းပေါ့မနတိကာရလို့လည်းခေါ်တာပေါ့နော်အဲ့ဒီဘိုင်းမှာသူကအဓိကပဲအဲ့တော့အဲ့ဒီဘိုင်းမှာဒီကုသိုလ်တွေဖြစ်သွားမယ်ဆိုခဲ့ရင်အာဒါအိန္ဒြေကိုစောင့်သိနိုင်ဒါအိန္ဒြေကိုစောင့်သိနိုင်အကုသိုလ်မဟုတ်ဘဲနဲ့အကုသိုလ်ဖြစ်သွားမယ်ဆိုရင်ဒါအိန္ဒြေကိုမဆောင်သိနိုင်ဘူးလို့တို့ပြောတာဒါကြောင့်မလို့ဦးဇင်းတို့ဒီဟို ပြတမဇဝနခဏီဥပိ္ပဇမာနောပိစက္ကုံတရိတံဝရောတိဟုတ်တော်ဆိုပြီးအဲ့ဇဝနဆိုတဲ့ဒီဇောအခိုက်ကလေးမှာဇောအခိုက်ကလေးမှာကုသိုလ်ဖြစ်သွားမယ်ဆိုရင်အဲ့ဒါကိုအိန္ဒြေကိုစောင့်သိတယ်တနည်းအားဖြင့်စက္ကုံတရိကိုစောင့်သိတယ်လို့ခေါ်တယ်ဒါကြောင့်မလို့ဦးဇင်းတို့ရှေ့ဆရာတော်တွေကဇောလုံရင်အိန္ဒြေလုံတယ်လို့ပြောတာအဲ့တော့ဇောလုံရင်အိန္ဒြေလုံတယ်ဆိုတာဇောကအဓိကပဲဟိုရက်လို့တော့မရဘူးသူ့ကိုဒီအာယုံတစ်ခုကပေါ်လာလို့ရှိရင်ပေါ်လာတဲ့အာယုံကိုဘယ်မှာရက်ဟဲ့ဆိုပြီးတော့ ကိုရက်ကျင်တဲ့နေရာမှာဥမာကုသိုလ်အကုသိုလ်မဖြစ်အောင်ဆိုပြီးဇောကိုရက်ထားရောဘုံတော်မှာလည်းရက်ထားခုနပြစ္ဆရရောဇမ်းမှာလည်းရက်ထားတမ္ပရိဆိုင်မှာလည်းရက်ထားဒီလိုလုပ်လို့မရအောင်စိတ်ပြည့်စင်ခုနပြောတယ်ခုနဟိုစိတ်ဝတ္တိစင်ကိုဦးဇင်းကပြောခဲ့တယ်ဆိုတာဒါကိုပြောတာဒါကိုပြောခြင်းလို့အဲ့တော့ तू ကပြစ္ဆရရောဇမ်းဇက်ကိုညင်တမ္ပရိဆိုင်အနေနဲ့ तू ကဝတ္ထိစင်အနေနဲ့ तू ဖြစ်သွားမှာဘုံတော်နေပြင်ပြင်မဲ့ဇောတိပြင်ပြင်မဲ့ဒရာယုံတိပြင်ပြင်မဲ့ဒါဝတ္ထိစိတ်ဓာတ်နေရမှာပဲ तू ဒီကြားထဲမှာကိုရက်လို့မရအောင်တွန်းတော့ကိုကဘာလုပ်လို့ရတော့ဒီဇောအခိုက်မှာအကုသိုလ်မဖြစ်အောင်ကိုကနေရတယ် ဇောခိုင်းမှာအကုသိုလ်မဖြစ်အောင်ဆိုတော့သူရှိရကုဏဒီဝုတ်တော်လို့ခေါ်တဲ့ဒီဆုံးဖြတ်ချက်ပေါ့အဲဝုတ်တော်ဆိုတဲ့ဆုံးဖြတ်ချက်ကဟိုပို့ပြီးတော့သူကအရေးကြီးတာပေါ့နော်အဲဝုတ်တော်ဆိုတဲ့ဆုံးဖြတ်ချက်ကပို့ပြီးတော့သူကအရေးကြီးတယ်အရေးကြီးတယ်ဆိုတဲ့အပိုင်းမှာလည်းပဲသူ့ကိုခုနပြောသလိုမှတ်သားတယ်ဆိုတာလေးပေါ့မှတ်သားတယ်ဆိုတာလေးနဲ့ဦးဇင်းတို့ကကပ်ပြီးတော့မှတ်ရင်သူကရှေ့ကအာယုံတစ်ခုကိုမှတ်တာအမှတ်ထားတဲ့ကအဲ့နေရာလေးမှာသူကဆုံးဖြတ်လိုက်မယ်ဒါဟာဘာလို့ဆုံးဖြတ်လိုက် အဲ့တော့ကိုကြိုက်တယ်ပေါ့ကြိုက်တယ်လို့ဆုံးဖြတ်လိုက်တယ်ကြိုက်တယ်လို့ဆုံးဖြတ်လိုက်လို့ရှိရင်ဒကာကြီးတို့ဒီအတန်တစ်ခုပဲဆိုကြလို့ဒီအတန်တစ်ခုကိုကိုကကြိုက်တယ်လို့ဆုံးဖြတ်ရင်ကိုယ်တဏ္ဍာမှာဘာဖြစ်ကုသိုလ်ဖြစ်ပါတယ်ဗျာညီပုံရတာကုသိုလ်ဖြစ်မှာပဲကျင့်တတ်နေတယ်ကျင့်တတ်တဲ့အခါမှာမကျင့်တတ်တဲ့ဒေါသမဖြစ်တော့မဖြစ်တော့ဒါပေမဲ့ဒီအတန်ကိုကြားလိုက်တယ်ဒီအတန်ကြားတာနဲ့ကမကြားနိုင်ဘူးမကြားနိုင်လို့ဆိုလို့ရှိရင်မကျင့်တတ်ဘူးမကျင့်တတ်တော့ဘာဖြစ်တော့ဒေါသဖြစ်အဲဒေါသဖြစ်လို့ရှိရင်တော့သူကဘာဖြစ်မလို့အဲအဲ့ဒါသူကအိန္ဒြေကိုမလုံတာပဲအိန္ဒြေမလုံတာပဲအဲ့တော့ဦးဇင်းတို့ဒီမှာဒီ အိန္ဒိယတောင်ကရာဘိုင်းမှာပေါ့ဟိုမာတိတ်တမထေကြီးကိုဟိုသီလဟိုဝိတုဒ္ဓိဘိုင်းတော့ဦးဇင်းတို့ပြောခဲ့တယ်ထင်ပါတယ်သူကအဒီမထေမြတ်ကြီးကဒီစေရိယတောင်မှာနေတဲ့ဒီမာတိတ်တဆိုတဲ့မထေမြတ်ကြီးဒါဟိုဆွမ်းခံကြွတယ်ပေါ့စေရိယတောင်ဘက်ကနေပြီးတော့အနုရာဓမြို့ဘက်ဆွမ်းခံကြွတယ်အာကြားထဲမှာမြို့သမီးတယောက်လာတယ်မြို့သမီးတယောက်ကလည်းအိမ်မောကဆင်းလာတယ်ဆင်းလာတဲ့အခါမှာဟိုလှလှပပပြေးလာတယ်ရန်တော်ကိုလမ်းမှာဒါနှစ်ယောက်ချင်းထိတ်တိုက်တွေ့တော့အဲသူ့ကိုကြည့်အောင်ဆိုပြီးတော့သူကဒါရီလိုက်တယ် ရေးလိုက်တဲ့အခါမှာဒီအတန်တော့ဒကာကြီးဒါဟိုနားလဲလို့ရမှာအတန်ကြားလိုက်တယ်အတန်ကြားလိုက်တဲ့အခါမှာဒီသောတာဝတိစိတ်ဖြစ်သွားတာဖြစ်သွားတဲ့အတွက်ကြောင့်ဒါဘာတန်လဲဆိုပြီးတော့ကြည်လိုက်တယ်ကြည်လိုက်တဲ့အခါမှာဒီသက္ကုတ္တရဝတိစိတ်အစိမ့်နဲ့တခါဖြစ်သွားပြန်တယ်ဒါကတားလို့မရဘူးဒါပေမဲ့မြင်လိုက်တယ်မြင်လိုက်တဲ့အခါမှာခုနအမျိုးသမီးကရေးနေတဲ့အခါကျတော့သွားကိုသွားပြီးတော့တွေးတွေးလိုက်တဲ့အခါဒီသွားကိုလှမ်းအောင်ယူပြီးတဲ့အခါမှာအဲ့ဒီမှာဒီမနတိကာရကအဓိက မရဏီကာလဆုံးဖြတ်ချက်ချသွားတယ်။အော်ဒါအမျိုးသားပဲဒါအမျိုးသမီးပဲလို့ဒီလိုမျိုးနမိတ်ကိုလည်းမယူမယူလိုက်တော့။အော်နောက်တစ်ခါအော်ဒါကတော့ခြေပဲလက်ပဲဒါကခေါင်းပဲဒါကတော့အသွားလေးပဲဆိုပြီးတော့အဲ့လိုမျိုးနာနုပြင်တဲ့ဂါကြီးဆိုတဲ့ဒီပုံသဏ္ဍာန်တွေကိုလည်းမယူလိုက်ဘူး။ဒါမထေမြတ်ကြီးကအင်္ဂလိပ်စောင့်ကြည့်တယ်ဆိုတဲ့အပိုင်းကိုဒကာကြီးတွေကမကြီးတွေကိုကိုကိုမြင်အောင်ပြောတာ။အဲ့တော့အင်းနေဆောင်သေးတယ်ဆိုတာလုံးဝမကြည့်တာတော့မဟုတ်ဘူး မကြည့်လိုက်တာမကြည့်လို့အိန္ဒြေကိုစောင့်စည်းတယ်လို့ဒီလိုပြောတာမဟုတ်ဘူးကြည့်လိုက်တယ်ဒါပေမဲ့ကြည့်လိုက်တဲ့နောက်မှာဘာဖြစ်သွားတော့ဒီဝဋ္ထိစိတ်တွေဖြစ်သွားဒါပေမဲ့မထေမြတ်ကခုနပြောတဲ့ဒီဟိုမျိုးသားမျိုးသမီးဆိုတဲ့နမိတ်ကိုလည်းမယူဘူးချစ်လက်ကောင်းကားဆိုတဲ့ဒီပုံသဏ္ဍာန်ဆိုတဲ့ဒီနမိတ်တွေကိုဘာမှမယူလိုက်ဘူးဘာကိုယူလိုက်တော့အယိုးဆိုတဲ့အယိုးစုဆိုတဲ့ဒီအာယုံကိုပဲယူလိုက်တယ်ယူလိုက်တဲ့အခါကျတော့ဘာဖြစ်တော့ဆိုတော့ဒါမနတိကာရပေါ့ ဒီဟုတ်တော်မှာဆုံးဖြတ်ချက်ကဒါမှန်သွားတယ်ဆုံးဖြတ်ချက်ကမှန်သွားတော့မရေမြတ်တန်တန်မှာဒါဘာဖြစ်လဲဆိုအယူစုအနေနဲ့ကမ္မထအာယုံဖြစ်သွားပြောင်းသွားအဲ့တော့ဒကာကြီးတွေကမကြီးတွေကြည့်ကြည့်ပေါ့အာယုံတစ်ခုကိုကြည့်လိုက်တယ်ဒါကြားမယ်ကြားမယ်အာတော့မမြင်မယ်မြင်မယ်မြင်တဲ့အခါမှာအိန္ဒိတွေကိုစောင့်သိတယ်ဆိုတဲ့အပိုင်းဒီမကြောက်အောင်ဒါဆိုလို့ရှိရင်အိန္ဒိတွေကိုနားတွေပိတ်ထားမလားအမြဲတမ်းလုံးနေတဲ့အခန်းထဲမှာနေနိုင်မလားဒကာကြီးတွေဒကာကြီးတွေကိုယ့်အကူဒါစဉ်းစားကြည့်နော်နေလို့ရမလားမရဘူး မရအောင်အဲ့တော့အိန္ဒိယဆောင်သီးတယ်ဆိုတာကအဲ့ကုဏမနောဒွါရပုဇန်းလို့ခေါ်တဲ့ဒီဘုဒ္ဓပေါ့အဲ့အခိုက်မှာပဲအဓိကပဲအဲ့အခိုက်မှာသူကဒီမှတ်သားမှုနဲ့ဆုံးဖြတ်ချက်ကမှန်းသွားပြီဆိုရင်ဇောအချိန်ရောက်သွားပြီဇောအချိန်မှာသူကကုသိုလ်ဖြစ်သွားပြီခုနကမထေမြတ်ကြီးကိုကြည့်မျိုးသမီးတယောက်ရဲ့ရဲတဲ့အခါသွားပေါ်တယ်ဒါကိုမြင်လိုက်တယ်ဒါပေမဲ့သူယူလိုက်တာကကမ္မထအာယုန်အနေနဲ့ယူလိုက်တယ်အယိုးစုအနေနဲ့ယူလိုက်တော့ကမ္မထအာယုန်ဖြစ်သွားတယ်ကုသိုလ်ဖြစ်သွားတယ် အဲဒီပုံမှာဆက်ပြီးပွားများလိုက်တဲ့အခါကျတော့ဒီရိုးစုကမ္မထံကိုလည်းယူပွားပွားများနေကြဖြစ်တဲ့အတွက်လွယ်လွယ်နဲ့ကမ္မထံကရပြီနောက်ဆုံးမှာတော့တူတူပြောပေါ့အာသောဂုံခန်းနဲ့ရဟန္တာဖြစ်သွားအဲ့တော့ဓာတိအိန္ဒိတွေကိုစောင့်သီးတာပဲအဲ့တော့အိန္ဒိစောင့်သီးတယ်ဆိုတာဟိုအာယုန်တွေကိုဟိုလက်မခံနေတာလည်းမဟုတ်ဘူးအာယုန်ကိုလက်ခံတယ်ဟိုမြင်ညာရှိရင်မြင်မယ်ကြားစရာရှိရင်ကြားမယ်ဒါပေမဲ့ဇောမှာလုံအောင်တော့ကိုကထားတတ်ရဇောမှာလုံလို့ရှိရင်အကုသိုလ်မဖြစ်ဘူး အကုသိုလ်မဖြစ်ရင်အိန္ဒြေလုံးနေဒီလိုပြောอ่ะအဲ့တော့အဲ့ဒါမျိုးသိဖို့ဆိုတာလေဒကာကြီးတွေဒကာမကြီးတွေဒီနန္တရားတွေကိုအခုလိုပေါ့စိတ်ဓာတ်နေရမှာဆိုတဲ့စိတ်ဖြစ်စဉ်အတိုင်းဒါစိတ်တခဏတိုင်းစိတ်တခဏတိုင်းကိုကွက်ကွက်ပြားပြားသိမထားရင်လုံးပြီးတော့မြင်လိုက်တာနဲ့ကုသိုလ်ဖြစ်တယ်ဟေးမြင်လိုက်တာနဲ့အကုသိုလ်ဖြစ်တယ်ဟေးဆိုတာဒီဒါဥစဉ်တို့တန်တတိဆိုတဲ့ဒီစိတ်အစဉ်အတန်းနန္တရားတွေကအစဉ်အတန်းကိုမကွဲပြားခြင်းဖြစ်တယ်မကွဲပြားခဲ့ရင်ဒါနန္တရားတွေကိုဒါတန်တတိကနဖုံးလွှမ်းနေသေးတယ်ဒီ တန်တဏိဆိုတဲ့အစဉ်အတန်ကဒါဖုံးလွှမ်းနေသေးတယ်လို့ဒီလိုပြောရတယ်ဒါကြောင့်မလို့ဒီကဏတွေကိုနန္တရားရှုခြင်းနဲ့သူတော်ကောင်းတယောက်ကဖြိုနိုင်ရတယ်အဲဒါကြောင့်မလို့ဒီစိတ်ဓာတ်နေရာမှာကိုလည်းနားလည်ဖို့လိုတယ်လို့ဒီလိုပြောတာကဲကောင်းပြီအဲ့တော့ဦးဇင်းတို့အခုဗာပြောနေတာတုံးဆိုတော့ဒီနန္တရားကိုသိသိတဲ့အပိုင်းနဲ့ပတ်သက်လို့ဒီကဏပေါ့ကဏပြောတော့အခုတန်တတိကဏအရာကခုနစိတ်တက္ကဏတိုင်းစိတ်တက္ကဏတိုင်းကိုကွဲကွဲပြားပြားနဲ့မိမိကနားလည်ရကွဲကွဲပြားပြားနဲ့စိတ်တက္ကဏတိုင်းစိတ်တက္ကဏတိုင်းကို ဒါကိုစွန့်ခဲ့ချက်ချနိုင်ရတယ်ဒါကတော့ပြင်သောလောဟောဇံဒါကတော့စကုဝိညာဉ်ဒါကတော့တံပရိသန်ဒါကတော့တိုင်နာဒါကတော့ဟုတ်တော့ဒါကတော့ဇောစသည်အပြင်ဒီလိုမျိုးစိတ်တက်ခဏတိုင်းစိတ်တက်ခဏတိုင်းကိုမိမိကကောကောပြပြသိပြီဆိုရင်ဒါနန္တရားမှာစပြီးတော့ဒါတဏ္ဍရိကနာပြိုပြီတဏ္ဍရိကနာကိုဖြိုခွဲနိုင်ပြီစိတ်အစဉ်တန်းကြီးကိုအဲ့လိုဖြိုခွဲနိုင်ပြီဆိုတဲ့သူတော်ကောင်းတယောက်ကမှတဆင့်တက်ပြီးတော့မလုပ်ရအောင်တမုဟကနာကိုတခါဖြိုရပြန်အဲ့တော့အဲ့ဒီတမုဟကနာကိုဖြိုရေးကတော့ခုနစိတ်တက်ခဏတိုင်း ချက်တဲ့ခဏတလုံးစီတလုံးစီမှာရှိတဲ့အနန္တရားတွေကိုကုဆိုကြပါစို့မနောရဝဆိုတဲ့မနောရဝတိကစိတ်အရေးအတွက်နဲတယ်ဟိုမနောရဝဇန်နဲ့ဇောပဲဖြစ်တဲ့အတွက်ကြောင့်မနောရဝဇန်ခိုက်ကိုတီးဖို့လိုတယ်ဇောခိုက်မှာရှိတဲ့ဒါဟိုစိတ်စိတ်တိတ်တွေကိုတီးဖို့လိုတယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာပေါ့မနေ့ကညမနေ့ကတနေ့ကညရန်ကုန်ကတက္ကသိုလ်တယောက်ကဖုံးဆက်တယ်ပြီးမှအကြောင်းလေးမေးရင်းနဲ့အဲ့ဒါလေးကိုဦးဇင်းတို့ကပြောပြထားတယ်ပြောပြတဲ့အခါကျတော့ဟိုဒီ စိတ်ကအကုသိုလ်ကိုဖြစ်စေတယ်တနည်းအားဖြင့်စိတ်ပေါ်ဒေါသဖြစ်တဲ့အခါမှာဒါစိတ်ကဒေါသစိတ်ဖြစ်နေမကောင်းဘူးဒါလို့ပြောလို့အဲဒါဒီဒေါသဖြစ်ပုံနဲ့ပတ်သက်လို့ပေါ့လေဒေါသဖြစ်ပုံနဲ့ပတ်သက်တွတ်တော့ဒီဒေါသဆိုတဲ့ဒေါမနတဝေဒနာဒီကောင်းသလားလို့ဆိုတော့မကောင်းဘူးအဲတွတ်တော့အဲ့ဒီဝေဒနာတွေမှာလည်းပဲမိဝဲသေးတဲ့ဝေဒနာစိတ်ဆိုးတဲ့ဒေါမနတဝေဒနာပဲအဲဒေါမနတဝေဒနာကိုလည်းပဲ ဒါမှီဝဲတဲ့ဝေဒနာ မမှီဝဲတဲ့အတေဝိတ္တပဆိုတဲ့ဒီမမှီဝဲတဲ့ဝေဒနာဆိုဒါလို့ရှိသေးတယ်အဲ့တော့မှီဝဲတဲ့ဝေဒနာဘယ်လိုဝေဒနာမျိုးလဲဆိုလို့ရှိရင်အဲ့ဒါလွတ်မြောက်ရေးကိုဥတည်နေအဲ့ဝေဒနာမျိုးကမှီဝဲတဲ့အဲ့တော့ဆိုလိုရင်းကဥမာသန္တနာဥဒုက္ခကလွတ်မြောက်ဖို့လမ်းအတွက်သွားနေဆိုကိုကိုကခုနဟိုမှာဦးဇင်းတို့မာနာကမထေကြီးထင်ပါတယ် မာမာနကမထေကြီးကသူကတရားအထုတ်ခြင်းနဲ့သူငိုးတယ်ဒါဒေါသပဲဒါမှဒေါသပဲစုံနေတဲ့ဒေါသသို့သောအဲ့လိုဒေါသမျိုးကြတော့ဘာဖြစ်တော့မိဝဲတင်တယ်ဘာကိုဥတည်နေလို့တော့ဆိုတော့ခုနလွတ်မြောက်ခြင်းတာညနာမဖြစ်ဘူးမဖြစ်လို့ငိုတာလေအမဝိသုဒ္ဓိဘောရဏမပြုတ်နိုင်ဘူးမပြုတ်နိုင်ရင်ဒါတန္တရာကမလွတ်မြောက်ဘူးမလွတ်မြောက်တဲ့အတွက်ကြောင့်ဒေါသဖြစ်နေတာအဲ့ဒေါသမျိုးဒီမိဝဲတင်တဲ့ဒေါသပဲအမိဝဲတင်တဲ့ဒေါသပဲ အလွတ်မြောက်ရေးအတွက်ဥတည်နေပြီးတော့ဖြစ်နေတဲ့ဒေါသဒီမိဝဲတဲ့နဲ့ဒေါသဒါဘာလို့ဆိုဝိမု ക്തി ရတ္တကိုဥတည်ထားလို့ဘယ်ကိုဥတည်ထားလို့ဝိမု ക്തി ရတ္တကိုငိတဲ့ဥတည်နေလို့ပါဗျာသို့တော်ဒကာကြီးတွေဒကာမကြီးတွေဒီစကလုံးလေးကန်ပြီးတော့ဒေါသဖြစ်နေနိုင်တော့မဖြစ်နဲ့တော့ကိုဖြစ်တဲ့ဒေါသကဝိမု ക്തി ကိုဥတည်သလားဆိုတော့ကိုယ့်အကူတော့ပြန်ပြီးတော့ဘာလို့ရမလို့စင်ကြင်ရမှာစင်ကြင်ရမှာနော်ကိုယ့်အကူတော့စင်ကြင်ရမှာကိုကဝိမု ക്തി ကိုဥတည်မထားရင်တော့လေအဲဒါမျိုးကတော့ကိုကရှောင်ရမှာဖြစ်တယ်ကဲထားပေါ့ပြောချင်တာက အဲ့တော့ဒီဟိုစိတ်တခဏတွေကိုဒီနန္တရားတွေကိုဟိုတမူဟကဏပေါ့ပြိုရေးဆိုတာဒီစိတ်တခဏတိုင်းစိတ်တခဏတိုင်းမှာရှိတယ်ဒီနန္တရားတွေကဟိုအရေးအတွေ့နန္တရားတွေကိုဒါသိရတယ်အဲ့လိုသိရေးကတော့ဒီစိတ်တခဏကိုအရင်ဆုံးသိပြီးဝိတုနဲ့အာယုံကိုနားလည်ပြီးစိတ်တခဏတွေကိုလည်းနားလည်ပြီးအဲ့စိတ်တခဏတိုင်းမှာရှိတဲ့နန္တရားကိုသိသိတဲ့အပိုင်းကတော့တကယ် ဟိုလုပ်ငန်းခွင်တဲကိုရောက်လာရင်တော့ဒါပို့ပြီးတော့သူကဟိုနားလေတယ်အခုလို့တို့တကယ်ကြီးဒီမိုက်ကြီးပြောရင်တော့ခုနသုတမယညံပေါ့တနည်းအားဖြင့်ပြောမှဆိုဒီတင်ညာနဲ့မှတ်သားတဲ့အပိုင်းမှာတော့ဟိုတခါလေမှဟိုနားလည်ဖို့ခက်ခဲတာလည်းရှိပါတယ်နားလည်ဖို့ခက်ခဲတယ်ဆိုတာကတချို့နေရာမှာဒီဟိုစကလုံးအနေနဲ့ကဟိုတကယ်လက်တွေ့နဲ့တော့သူကထိုက်တဲ့နဲ့ကွာခြားမှုတော့ရှိတယ် အဲ့တော့လက်တွေ့နဲ့ဟိုသကလုံးအနေနဲ့တော့ဒါဆိုရင်မလိုအပ်ဘူးလားဆိုတော့လိုအပ်တာပေါ့လိုအပ်လို့လည်းအခုဒါအောင်စင်းတို့ဟောကြားပြောကြားရတာဖြစ်တယ်။သို့တော့တကယ်လုပ်ငန်းဝင်ပိုင်းကိုဝင်လာရင်တော့ဒီခါလေးမှာတချို့တချို့ဒီမိကုန်းတွေကအလိုလိုပါဖြစ်သွားလို့ဆိုတော့သူကဖြည့်ရှင်းပြီးသားဖြစ်သွားတယ်။အဲ့တော့ဒီမှာဒီစိတ်တက္ကနာတစ်လုံးတစ်လုံးမှာရှိတဲ့သူကဒီနန္တရားစုကိုမိမိကသိဖို့လိုတယ်။အဲ့လိုသိအောင်တော့ဒါအေးစေးစေးနဲ့ယောဂီတယောက်ကဟိုစူးစမ်းရတာပေါ့။အဲ့တော့ဦးဇင်းဒီရံမှာဒီဇောအခိုက်ကလေးကိုတခုပြောခြင်းတယ် အဲခုနဒေါသကိုပြောတာဗာလဲဆိုတော့အဲဒေါသဖြစ်တယ်ဆိုရင်ဒီအရာဇောပေါ့ဒါအကုသိုလ်ဇောဖြစ်နေအဲအကုသိုလ်ဇောဖြစ်တယ်ဆိုအဲအကုသိုလ်အခိုင်မှာစိတ်စေတသိက်ဘယ်နှလုံးဖြစ်တယ်ဩဒါကိုယောဂီကနားလဲရမယ်အဲဇောအခိုင်အဲ့တော့စိတ်စေတသိက်ဘယ်နှလုံးဖြစ်မလဲဆိုတော့ဒေါသဖြစ်မယ်ဆိုတော့ဦးဇင်းတို့ဒီထဲမှာဟိုတပ္ပစိတ်တာဒါရဏစေတသိက်ခုနှလုံးရှိတယ်အဲသူကတော့စိတ်တိုင်းစိတ်တိုင်းနဲ့သူကရှင်တယ်တနည်းအားဖြင့်စိတ်ပြင်တိုင်းဖြစ်တာပေါ့နော်ဖတ်တဝေနာတင်ညာစေနာဧကဂရဇီဝိတေမနတိကာလဆိုတဲ့ဒီခုနှလုံးအဲ့တော့ဖတ်တအာယုံကိုတွေ့ထိပေးခြင်းသဘော ဝေဒနာအာယုံဤရတာကိုခံစားခြင်းသဘောဖတ်တဝေဒနာတင်ညာအာယုံကိုမှတ်သားခြင်းသဘောဖတ်တဝေဒနာတင်ညာစေတနာအာယုံပေါ်၌စိတ်ကိုရအောင်ရှိရှိဟိုတင်ပေးနေခြင်းသဘောပေါ့နော်ဖတ်တဝေဒနာတင်ညာစေတနာဧကဂရအာယုံတကူရီပေါ်လာစိတ်ကြောက်နေတဲ့သဘောမနတိကာရအာယုံကိုနှလုံးသွင်းနေခြင်းသဘောပေါ့နော်အဲအဲ့ဒီဒီခုနှလုံးပေါ့ဖတ်တဝေနာတင်ညာစေတနာဧကဂရဇီဝိတ္တဉ္စီအော်နောက်ဇီဝိတ္တဉ္စီဇီဝိတ္တဉ္စီဆိုတာကခုနဒီဖြစ် အတူတကွပေါ့ဒီစိတ်တက္ခဏတစ်ခုအတွင်းမှာဖြစ်သွားတဲ့နံတရားတွေကိုစောင့်ရှောက်ပေးနေခြင်းသဘောပဲသူကပါလဏလက္ခဏာအဲ့တော့စောင့်ရှောက်နေခြင်းသဘောကဇီဝိတာနောက်ကမနတိကဆိုဒီခုနှလုံးအဲ့ခုနှလုံးကတော့သူကဒါစိတ်ဖြစ်တိုင်းဖြစ်တိုင်းဖြစ်တဲ့အတွက်ခုနဒေါသဖြစ်ဖြစ်နေတယ်ပေါ့အခုဒုဒကကြီးတွေဒကမကြီးတွေအကြောင်းအရာတစ်ခုကြားရတယ်ပြုရတယ်အဲ့ကမှာဒေါသဖြစ်တယ်ဒေါသဖြစ်တယ်ဆိုရင်အဲ့ဒါအဲ့ဒီခေတ်မှာဖြစ်နေတာကအတိစိတ်ကတစ်လုံးနောက်တစ်ခါခုနတပ္ပစိတ်ရာဒါရစိတ်ခုနှလုံး နောက်ကပကိစ္စတတိ6ပါးဆိုတာပါတယ်ဒါကိုသဘာစိတ်တသနာစိတ်ခုနှလုံးနဲ့ပကိစ္စတတိ6ပါးကိုပေါင်းပြီးတော့အညာသမစိတ်တတိကိုခေါ်တယ်အဲ့တဲ့မှာ तू ကဒေါသဖြစ်နေတဲ့အတွက်ကြောင့်ဒကာကြီးတွေဝမ်းမြောက်မှုဆိုတာရှိပါမလားမရှိနိုင်ပါဘူးခင်ဗျာမရှိနိုင်တော့အဲ့6လုံးနဲ့ကပီတိတစ်လုံးနှုတ်လိုက်ပေါ့ပီတိတစ်လုံးနှုတ်တဲ့အခါကျတော့6လုံးနဲ့ကပီတိနှုတ်လိုက်တဲ့အခါကျတော့ဘယ်နှလုံးကြာ9လုံးကြာ9လုံးနဲ့9လုံးနဲ့ပေါင်းတော့12လုံး9လုံးနဲ့9လုံးခုနရှိက9လုံးတပ္ပစိတ္တတာရစိတ္တိက9လုံးအခုဒီ ပကိန်းစတတိ6လုံးလေးကပီတိတစ်လုံးနှုတ်တော့9လုံးအဲ့တော့9နဲ့9နဲ့ပေါင်းတော့12လုံးဟောဒါပြီးတဲ့အခါကျတော့အကုသိုလ်တိုင်းအကုသိုလ်တိုင်းမှာအကုသိုလ်တိုင်းနဲ့ရှင်တဲ့စိတ်စေတသိက်က၄လုံးရှိတယ်ဒါကိုတော့တပ်ပါအကုသလသာရဏစေတသိက်လို့ခေါ်တယ်လုံးစုံသောအကုသိုလ်နဲ့ရှင်တဲ့စေတသိက်၄လုံးမောဟအဟိရိကအနောတ္တပဥဒိစ္စဆိုတဲ့၄လုံးအပေါင်းလိုက်တဲ့အခါကျတော့ခုန7နဲ့4နဲ့ပေါင်း7နဲ့4နဲ့ပေါင်းတော့16လုံးเนาะ အဲစက်ကြောလုံးကနောက်တကဒေါသပေါ့အဲဒေါသမှာတဲ့အခါကျတော့ဒေါသဒေါသနဲ့ဆိုတော့ဒါဟိုစက်ခုနှလုံးပေါ့နော်ဒေါသနဲ့ဆိုတော့စက်ခုနှလုံးနောက်တကငကလေးမှာဒေါသအိတ်တအဲဖြစ်ခဲ့မယ်ဆိုလို့ရှိရင်အဲဒေါသလည်းပါတယ်အိတ်တလည်းပါတယ်ဆိုလို့ရှိရင်ဒါအဲဆက်ရှင်လုံးပေါ့စသည်အဖြစ်အနောက်တကအဲ့မှာမှတော့ထိနမိတ်တရှင်တဲ့အခါရှိတယ်မရှင်တဲ့အခါရှိတယ်ရှင်တဲ့ထိနမိတ်တရှင်မယ်ဆိုလို့ရှိရင်သူကအဲ့မှာ16လုံးစသည်အဖြစ်ပေါ့ဒီလိုဖြစ် အဲ့တော့အဲ့လိုမျိုးနန္တရားလေးတွေအခိုက်မှာဖြစ်တယ်စိတ်တက္ကနာတိုင်းမှာဖြစ်တယ်ဒီနန္တရားအရေးအတွက်ကိုလည်းသိရတယ်အဲ့လိုသိပါမှဒီသူတော်ကောင်းတယောက်ဒီဒါဟာတမူဟကဏကိုဖြိုနိုင်တယ်လို့တို့ပြောလို့ရတယ်အဲ့လိုတမူဟကဏကိုဖြိုနိုင်ပြီဆိုတဲ့သူတော်ကောင်းတယောက်မှာတစင့်တက်ပြီးတော့မလုပ်ရတော့ဆိုတော့ကိစ္စကဏကိစ္စကဏကိုဖြိုရတယ်အဲ့တော့ကိစ္စကဏကိုဖြိုတဲ့အပိုင်းမှာလည်းထို့တူပဲကိစ္စကဏကိုဖြိုခြင်းတယ်ဆိုရင်မလုပ်ရတော့ဆိုတဲ့အခါကျတော့ ဒိုနန္တရားလေးတွေကဒီဟိုသူတို့ရဲ့ကိုယ်ပိုင်ပေါ့သဘောတဘာဝအောင်လုပ်နေတယ်အမဖတ်ဖတ်တာဆိုလို့ရှိရင်သူကအာယုံနဲ့ဒီအတိစိတ်ကိုတွေ့ထိပေးခြင်းဆိုတဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စအဝိညာဆိုလို့ရှိတယ်ဒီအာယုံရဲ့အရာတာကိုခံစားတယ်ဆိုတော့ဒါသူ့ရဲ့ကိစ္စနောက်ဝိညာဉ်ဆိုလို့ရှိရင်ဒီအာယုံကိုသိတယ်ပေါ့နော်ဒီအာယုံကိုသိတယ်ဆိုတာဒါဝိညာဉ်ပေါ့စိတ်ကဝိဇာဏလက္ခဏာတိုးတော့သူကပုပ္ပင်ကမထတာလို့ဒီလိုသုံးတယ်သူကရှည်သွားပေါ့ကျန်တဲ့ အနန္တရားတွေကိုသူကခြေသွားကောင်းဆောင်အနေနဲ့သူကသွားတဲ့အတွက်ကြောင့်သူကသူကပုပ်ပင်ကမာရတ္တအဲ့လိုစသည်အဖြစ်ဒီနန္တရားလေးတွေကသူကိုယ်ပိုင်ကိစ္စကိုလည်းကိုယ်ကသိရဒါဆိုလို့ရှိရင်ဒါကိစ္စကဏပြူပြီးအကိစ္စကဏပြူပြီးဆိုတဏ္ဍတိဆိုတဲ့စိတ်တက္ခဏတိုင်းစိတ်တက္ခဏတိုင်းကိုသိတဲ့အတွက်ကြောင့်တဏ္ဍတိကဏပြူတယ်စိတ်တက္ခဏတိုင်းမှာရှိတဲ့နန္တရားတွေကိုတစ်လုံးစီတစ်လုံးစီသိတဲ့အတွက်ကြောင့်သမုဟကဏပြူတယ်အပြူပြီးဆိုတဲ့အခါကျမှခုနပြောတဲ့တဆင့်တက်ပြီးတော့ ခုနကိစ္စကဏဒီနန္တရားတွေရဲ့ကိုယ်ပိုင်လုပ်ငန်းဆောင်တာကိစ္စကိုသိအောင်ကြိုးစားဒါဆိုရင်ကိစ္စကဏလည်းပြုပြီးဆိုရင်နောက်တစ်ဆင့်ကဘာလဲဆိုတော့ဒါအာရမဏကဏအာရကအာရမဏကဏကိုဖြိုးရအာရမဏကဏကိုဖြိုးတဲ့အပိုင်းမှာတော့ရေပုံရကတော့ဦးဇင်းတို့ဥမာဇကုဒေါ်လာဝတိဖြစ်တဲ့ကံမှာဒါရူပါယုံကိုသိရမယ်ဆိုတော့ဒါမျိုးကတော့လွယ်တာပေါ့သို့တော့ဒီမှာပြောချင်တာကဒီမှာဝိပဿနာရှုတဲ့ကံမှာညာတင်စညာတင်စဥပ္ပပိဝိပဿတိဆိုတော့ဒီအရှုခံနဲ့ရှုတဲ့ဉာဏ်ပေါ့အဲ့တော့ အရှုခံနဲ့ရှုတဲ့ဉာဏ်အဲ့အပိုင်းမှာကြတော့အာယုံကမတိမတာကွဲသွားတယ်အဲ့ဒါကိုယောဂီကနားလည်ဖို့တော်တော်လိုတယ်အဲ့ဒီအပိုင်းမှာကြတကယ်တမ်းကျတော့ဟိုပြောတာကတော့ရှုတဲ့ဉာဏ်နဲ့ဟိုအရှုခံနဲ့ပေါ့နော်အရှင်းဉာဏ်ကိုနောက်ဉာဏ်ကထပ်ပြီးတော့ရှုတယ်ဆိုတဲ့အပိုင်းတွေဒီပြောတာလွယ်သလောက်တကယ်လုပ်ငန်းဝင်မှာကြတကယ်ခက်ဒါကြောင့်မလို့အာရအာရမဏခဏကိုပြိုရေးတည်တကယ်တော့တော်တော်ခက်တဲ့လုပ်ငန်းကိစ္စဖြစ်တယ်ဒါကိုယောဂီကတော့တခါလေအာတုံကုန်ဆိုင်ဒီဘက်မှာစူးစမ်းဖို့လိုတယ် အဲ့တော့ဒီဆိုကြမှာဆိုဝိပဿနာရှုတဲ့သူတော်ကောင်းတယောက်ကယုတ်တရားကိုအောင်ယူလိုက်တယ်ယုတ်တရားကိုအနိစ္စလို့လက္ခဏာရေးသုံးတာတင်ပြီးရှုလိုက်တယ်ဆိုကြဆိုအဲ့တော့ပထမဦးဆုံးဒီဝိပဿနာဉာဏ်ဒီရှုတဲ့ဉာဏ်ဒီဘာကိုအောင်ပြုနေတုံးဆိုတော့ဒီယုတ်တရားကိုအောင်ပြုယုတ်တရားကိုအောင်ပြုတယ်အိဇဒဆိုအိဇဒယုတ်တရားကိုအိဇဒယုတ်တရားကိုအောင်ယူပြီးတော့ထိုယုတ်တရားကိုသူကအနိစ္စလို့လက္ခဏာရေးသုံးတာတင်လိုက်တဲ့အခါမှာ ဒီဝိပဿနာဉာဏ်ဖြစ်သွားတယ်အဲ့ဒီဝိပဿနာဉာဏ်ကခုနယုတ်တရားကိုအောင်ပြုတာဖြစ်တယ်နောက်အဲ့ဒီဝိပဿနာဉာဏ်ကိုတစ်ဖန်ပြန်ပြီးတော့ဝိပဿနာရှုဟောရှုတဲ့အခါမှာနောက်ဝိပဿနာဉာဏ်ပေါ့ဒုတိယမြောက်ဖြစ်တဲ့ဝိပဿနာဉာဏ်ဒီသူအာယုံကွဲသွားပြီအတွန်းကကြတော့ဒီဘယ်ကိုပြန်ကြည့်ပါအောင်ဆိုရှေ့ကဖြစ်သွားတဲ့ဒီဝိပဿနာဉာဏ်ပထမဆုံးဖြစ်သွားတဲ့ဝိပဿနာဉာဏ်ဆိုတဲ့ဒီဒီဒီနန္တရားကိုသူကအာယုံပြု အကယ်၍အဲ့နန္တရားကိုပဲတစ်ခါထပ်ပြီးတော့ခုနဒုတိယမြောက်ဝိပဿနာဉာဏ်ကိုခုနတတိယမြောက်ဝိပဿနာဉာဏ်နဲ့ထပ်ပြီးရှုမယ်ဆိုရင်အဲ့မှာဝိပဿနာတော့ဝိပဿနာဉာဏ်ပဲဒါပေမဲ့အာယုံကတကယ်တမ်းညာမတူပြန်ဘူးပထမအာယုံကပထမဝိပဿနာဒုတိယမြောက်ဝိပဿနာဉာဏ်နဲ့ရှုလိုက်တာကပထမဝိပဿနာဉာဏ်ပထမဝိပဿနာဉာဏ်ဒီဟူသောနန္တရားစုကိုရှုလိုက်သူဒါလည်းသူနန္တရားစုထဲမှာနန္တရားကိုတလုံးစီပဲရှုမလားနန္တရားအလုံးကိုပဲခြုံရှုမလားဒါရှိသေးတယ် ဟောနောက်တစ်ခါနောက်ဒီတတိယမြောက်ဝိပဿနာဉာဏ်ဒီဒုတိယမြောက်ဝိပဿနာဉာဏ်အခိုက်မှာဖြစ်တဲ့နန္တရားတွေကိုသူရှုမှာအဲ့တော့အာယုန်တွေကအဲ့လိုကွဲတာပေါ့နော်အဲ့ဒါကိုလည်းယောဂီကမသိခဲ့ရင်ဒါနန္တရားတွေကိုပရမတ္ထကိုစိုက်တဲ့အထိသိတယ်သူဒီလိုပြောဖို့ဖြစ်တယ်ဘာလို့ဆိုတော့သူအာရမဏကဏမပြူလို့အဲ့တော့အဲ့လိုပုံစံမျိုးနဲ့ဦးဇင်းတို့ကတဆင်ချင်းတဆင်ချင်းတဆင်ချင်းမှာဒီတန်တိကဏကိုဖြိုခဲ့ရမယ်အတမောကဏကိုဖြိုခဲ့ရမယ်ကိစ္စကဏကိုဖြိုခဲ့ရမယ် အာရမဏကဏကိုဖြိုခဲ့ရမယ်ဆိုပြီးဒီလိုသွားရအဲဒါကြောင့်မလို့ဦးဇင်းတို့ဒီနံကမထန်ကိုရှုတဲ့အပိုင်းမှာတော့ဒါနီးစနစ်ကဒါတော်တော်လေးအရေးကြီးတယ်နီးစနစ်နဲ့ဆရာသမားနဲ့တကယ်ချင်းကပ်ပြီးတော့တော့ဟိုဟိုအာထုတ်ဖို့လိုတာပေါ့နော်အဲ့လိုအာထုတ်ပါမှမိမိတို့ကဒီနန္တရားတွေကို စနစ်တကျပရမတ္ထကိုဉာဏ်အမြင်စိုက်တဲ့အထိဒါသိနိုင်မှာဖြစ်တယ်လို့ဒီလိုလည်းပဲတို့တကကြီးဒီမိုက်တွေသဘောပေါက်မှာဖြစ်တယ်အဲ့တော့ဦးဇင်းတို့ အချိန်ကတော့တနာရီခွဲတော့မပြေသေးဘူးသို့တော့နည်းနည်းဦးဇင်းနဲ့ကျမ်းမာရေးကတိတ်ပြီးတော့မကောင်းတော့ဒီမှာပဲဒီနေ့တော့တရားကိုနားကြရအောင်နောက်ပတ်မှာတော့အဲ့နန္တရားကိုအသေးစိတ်ပြီးတော့အဲ့ဒီဝဋ္ထိစဉ်အလိုက်ဦးဇင်းတို့ထပ်ပြီးနည်းနည်းပြောသွားကြရအောင်အဲ့ဒီမှာပဲဟိုဒီတစ်ပတ်ကိုဒီမှာနားကြရအောင်အဲ့တော့ဒါကိစ္စကဏအာရမဏကဏတိုင်အောင်ဒါကဏ၄မျိုးနန္တရားမှာရှိတဲ့ကဏ၄မျိုးကိုကိုစီကိုစီဒါ ဖြိုနိုင်တဲ့အထိပေါ့ကိုစီကိုစီဖြိုနိုင်တဲ့အထိဒါကြိုးစားအားထုတ်ခြင်းဖြင့်မိမိတို့ကတကူတိသောရတ္တဖြစ်တဲ့ဒါလွတ်မြောက်ခြင်းလို့ခေါ်တဲ့ဝိမု ക്തി ရတ္တကိုယတိတိုင်အောင်ဒါကျင့်ဉဏ်ကြိုးကိုအားထုတ်ပွားများနိုင်ကြကုန်ရသတည်းအာဒုတာဒုတာဒုပါဖျား